2021ခုနှစ်မဇလ7ရက်တောက်ကြနေ့ထေရဝါဒကမ္မထာလန်စင်အပိုင်း132ပေါ့ဘေရီယာဆောင်းလန်စကိုဘေရီယာမှာဘုန်းကြီးတို့သင်ကြားပို့ချနေပါတယ်သင်ကြားပို့ချတဲ့အကြောင်းအရာတော့ပြိဿသမုပ္ပတရားတော့ဖြစ်ပါတယ်ဒီပြိဿသမုပ္ပတရားနဲ့ပတ်သက်ပြီးတော့ ခြားနာပုဂ္ဂိုလ်များကျွန်တော်ခက်ခဲပေမဲ့ရှင်အနာရလို့ပုဂ္ဂိုလ်များကြလွယ်ကူနေတဲ့အကြောင်းအရာလေးပြောခဲ့ပါတယ်။ဒါတော့ဘုန်းကြီးဆက်ဆက်ရှိအောင်နောက်ကနည်းနည်းလေးပြန်ခြုံပြောမယ်နော်။ဘုန်းကြီးတို့တာဂရဝကတာနိရဏဝကတာယုနိရဏတော့မှလည်းပါပါတယ်။မဟာဝကဒီကနေ့ကမဟာဝကပါဠိတော်မဟာနိရဏတော့လည်းပါပါတယ်။ရှင်အနာရဟာ ရှင်ဘုံနာ မထေရနေပြီးတော့တရားတွေအထုတ်သောတာပန်ဖြစ်နောက်ပိုင်းတော့ဘုရားရဲ့လှုပ်ကြွေးဖြစ်ပေါ်တယ်ဒီနေ့မှာ ရှင်အနန္ဒမထေမြတ်ကနေလေဆုံးစပြီးချိန်ပေါ့တိတ်ဆိတ်တဲ့နေရာအဲ့ဒီမှာတပါးတဲ့တရင်သုံးတယ်တရင်သုံးနေတဲ့ချိန်မှာပဲသူကဒီပြိဿသမုပ္ပါတရားတွေဆင်ញံနှလုံးသွင်းတယ် အင်းဉာဏ်နှလုံးသွင်းတဲ့ခါကျတော့ပြိဿတော်ပါတရားတွေသူကိုယ်တိုင်လည်းခက်ခက်ခဲနဲ့နဲ့နဲ့ရှိတယ်ဆိုလက်ခံတာတကယ်တကယ်သူကိုယ်တိုင်ဆင်ញံနှလုံးသွင်းလိုက်တဲ့ခါကျပြိဿတော်ပါတရားတွေအလုံးအောင်းအောင်းလောက်အောင်ပေါ့လေသူ့အတွက်လွယ်ကူနေတယ်အဲ့ဒါတွေကတိတ်ထူခြားနေသူ့အတွက်အဲ့တော့အဲ့လိုဖြစ်တဲ့အတွက်မြတ်စွာဘုရားသွားလျှောက်ထားတာပဲမြတ်စွာဘုရားတိတ်အောင်စရာကောင်းတာဗျာ ထူးခြားလဲတပည့်တော်အတွက်ဖြစ်ပါတယ်ဒီပရိစ္ဆသမုပ္ပါတရားတွေအလုံးလဲနက်နဲတယ်ခက်ခဲတယ်နည်းနည်းလို့လည်းထင်ပါတယ်ပေါ့ဒါပေမဲ့တပည့်တော်မှာကျတော့ပေါ်လွင်ထင်ရှားနေတယ်မခက်ခဲသလိုဖြစ်နေပါတယ်ရှင်ပြားလို့ရှောက်တာတော်မြတ်စွာဘုရားဗာမိတ်လဲဆိုမာယေဝအာနန္ဒအဝဆာအာနန္ဒအဲ့ဒီလိုမပြောပါနဲ့အဲ့ဒီလိုမပြောပါနဲ့လို့ဒါမြေ တားမြစ်ပြီးတော့အဲ့ဒီမှာရှင်အနန္ဒာကိုဟိုချီးမြှောက်လိုတာလည်းပါတယ်ပြစ်တင်လိုတာလည်းဗြဟ္မချီးမြှောက်လိုတာဘယ်လိုလဲဆိုတော့သင်ဟာတဲ့ဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်ဉာဏ်ပညာထက်တဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့လိုဉာဏ်ပညာကြီးတဲ့အတွက်ထက်တဲ့အတွက်ဒီလိုနည်းနည်းတဲ့ပြိဿသမုပ္တရားတွေပြိဿသမုပ္ပါတရားတွေပေါ်လွင်သလိုထင်ရှားနေသလိုဖြစ်တာတဲ့တခြားပုဂ္ဂိုလ်တွေဆိုသင်လိုလွယ်ကူလိမ့်မယ်မထင်ပါနဲ့ ချင်းမြောက်လို့ချင်းမြောက်လို့လည်းသဘောလည်းပြောတယ်အဲအဲ့ဒီနိဒာနာသုံးအထကရာမှာဒီရှင်အနန္ဒနဲ့ပတ်သက်ပြီးတော့ပရိစ္ဆသမုပ္ပါတရားတွေလွယ်ကူတဲ့အကြောင်း၄မျိုးဖွင့်ပြတယ်ပေါ့နံပါတ်၁ကရှေးဘောဘွားတဲ့စီးပုတဲ့ဥပနိတိနဲ့ပြည့်စုံတယ်နော်အခုခေတ်ပရိစ္ဆသမုပ္ပါတရားတွေလေးလာတာဒါလည်းကောင်းတာပဲနော်ဒီဘက်ဘွားတဲ့လည်းတရားထုံးရင်လည်းတကယ်အသိဉာဏ်တွေဖြည့်ဖြည့်သိသွားရင်လည်းကောင်းတာပဲ ဝဘဝတွေမှာကြတဲ့ဒီပြိဿသမုပ္ပါဒ်တရားတွေကိုလွယ်လွယ်ကူကူနဲ့နာယူကျင့်သုံးနိုင်တော့နံပါတ်၄ကရှေးဘဝတွေကစီးပူးခဲ့တဲ့ဥပနိတယပါရမီဥပနိတယနဲ့ပြည့်စုံနေလို့ဘဝဘဝဘဝများစွာအကြအင်းတော့ဖြည့်ခဲ့တာသူဖြစ်နံပါတ်၄ကဆရာသမားများထံကနီးနာနေတရားခံယူခဲ့ဦးတယ်နံပါတ်3ကတော့ဘုန်းကြီးတို့သူသောတာပန်ဖြစ်နေလို့သောတာပန်ဖြစ်တဲ့အတွက် ရိစ္ဆသုံးဝပါတရားလွယ်လွယ်ကိုဆင်ញံတာနံပါတ်၄ကကြတော့ဗာလဲဆိုတော့အကြမြင်များလို့ဒါနဲ့ပတ်သက်ပြီးရှင်နနာအကြမြင်များတဲ့နေရာမှာအေရီတဲ့ရခဲ့ဘူးတော့အေရီတဲ့ရထားတော့အဲ့ဒီထဲမှာဘုန်းကြီးတို့ပထမဆုံးအကြောင်းအရာအရင်ဘက်ကရှင်းလင်းခဲ့ပါတယ်ရှေးတုန်းကပါရမီရှေးဘဝတွေတုန်းကပါရမီဥပါနေတရားနဲ့ပြည့်စုံလို့ရှင်နနာ အလောင်းပေါ့လေပါရမီပြည့်စုံပုံတွေကိုအရင်အပတ်တော်ဘုန်းကြီးပြောခဲ့ပါတယ်ဘုန်းကြီးတို့ဘဒုမုဒ္ဒရမြတ်စွာဘုရားနဲ့ဘုန်းကြီးတို့မြတ်စွာဘုရားကသာသနာအချိတ်ဆက်တွေရှိတယ်ဘဒုမုဒ္ဒရမြတ်စွာဘုရားနဲ့ဘုန်းကြီးတို့ဘုရားကောလမမြတ်စွာဘုရားကဘာတသိန်းချတော့မဟာတောကတွေအများစုအဲ့ဒီဘဒုမုဒ္ဒရမြတ်စွာဘုရားလက်ထက်မှာစုပန်ကြတာများတယ်အကတောကနှစ်ပါးကတော့၄သိန်းချင်းနှစ် တသိင်ချင်းတဲ့ကဘာတသိင်ဆိုတော့လူတို့ကတော့တခြားဖရာတွေကျန်တဲ့ရှင်အနန္ဒာတို့ရှင်ရဟုလားအစရှိတဲ့ပုံကိုယ်တွေကဒီပရိမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာစုပန်ခဲ့ကြတာပဲဒါကြောင့်မို့ပရိမုဒ္ဒရာမြတ်စွာဘုရားသာတော်သာသနာတော်နဲ့ဘုန်းကြီးတို့ဗုဒ္ဓဂေါတမသာသနာတော်ကဆက်ဆက်နေတယ်အရင်ဘက်ကဒီပရိမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာရှင်အနန္ဒာလောင်းဟာသုမနာမင်းသားဖြစ်ခဲ့တယ်သုမနာမင်းသားဖြစ်ပြီးတော့ ဒီသူဟိုတို့ကအဖေအဖေတူတွေပေါ့ဗျာသူခမီးတော်ဘုရုမုဒ္ဒရာမြတ်စွာဘုရားရဲ့ခမီးတော် ਨੇ ဒီအာနန္ဒာလောင်းရှင်အာနန္ဒာလောင်းသုမနာမင်းသားတို့ညီကိုပဲခမီးတော်အတူတူပဲနော်အဲ့ဒီမှာနေဇတ်သဘုံတွေကိုနှိမ်နှင်းတဲ့အတွက်ခမီးတော်မင်းကြီးအားရတဲ့အတွက်စုပေးတာပေါ့စုပေးမလို့ခေါ်တယ်ခေါ်တော့ဟိုသူတို့ရဲ့မူမတ်တွေနဲ့ သူနောက်လိုက်နောက်သားတွေနဲ့တိုင်မင်တာပေါ့ဗျာဟုတ်လားအဲ့ဒီမှာတိုင်မင်တဲ့ခါကျတော့အလုံးကဘာဆိုကြလဲဆိုမြတ်စွာဘုရားရဲ့မြတ်စွာဘုရားကိုပြုစုလုပ်ကြည့်အဲ့ဒီချိန်မှာဘုရမုဒ္ဒမြတ်စွာဘုရားခမည်းတော်မင်းကြီးသူ့နာမည်ကလည်းအာနန္ဒာပဲခမည်းတော်မင်းကြီးကဒီ ဖះမိရတန်ခါတသိသူပဲလှုပ်ကြည့်ခွင့်သူပဲဆုံးကတယ်သူပဲပြုစုလို့ဉာဏ်တဲ့ပုဂ္ဂိုလ်မပေးဘူးအဲ့လိုဖြစ်တာအဲ့တော့ဉာဏ်တဲ့ပုဂ္ဂိုလ်ကကုသိုလ်ပြုကျင်တာပေါ့ဗျာပြုကျင်တော့ဒါကိုတောင်းဆိုခိုင်းတာပါပဲစောစောကတော့ဒီရှင်အနန္ဒလောကဒီစိတ်ကူးမရှိဘူးဗျာသူဉာဏ်တဲ့အရာတောင်းဖို့နေအဲဉာဏ်တဲ့မူမတ်တရားနေသူနဲ့ရေဝရေပဲတရားနေဒီဉာဏ်ကဟာကောင်းတယ်စောစောကငါမှဒီစိတ်ကူးမရှိဘူးသင်တို့ကဒီလိုစိတ်ကူးဖြစ်အောင် ကြံပေးတဲ့အတွက်ငါဒီခွင့်ရပဲတောင်းမယ်ဆိုတာမြတ်စွာဘုရားဟိုလေသူခမည်းတော်ဒီရောက်တယ်ရောက်တဲ့ကမြတ်စွာဘုရားကိုရဲ့တန်ခါတွေဆွန့်လို့ကြုံခွင့်တောင်းလာတယ်အဲရတယ်ဆိုတော့ဗျာရတော့သူကတကယ်တမ်းကျတော့သူခမည်းတော်ကြီးနဲ့ဝေးတဲ့မိုင်120လောက်ယူဇနာ120လောက်ဝေးတဲ့နေရာမှာခမည်းတော်မင်းကြီးမျိုးစားနယ်စားခန့်လာတာကိုအဲ့ဒီနေရာပင့်တာပင့်တဲ့နေရာစနစ်တကျပေါ့နော်လမ်းမှာလည်းတဲကိုခေါ်ဖို့ရှေးတုန်းကကျတော့ ဒီလိုသွားရင်လာရမလွယ်ဘူးဗျလမ်းမှာလည်းသွားရင်လာရရှိလွယ်ကူအောင်ယူဇနာ120လောက်ဝေးတဲ့နေရာကိုလမ်းမှာတယူဇနာမှာကျောင်းတစ်ကျောင်းပေါ့တဲခုကျောင်းနေနဲ့ပေချာစနစ်တကျစီစဉ်ပြီးပြင်လာအဲသူမျိုးရောက်တဲ့ဆိုတော့ဗျသူမျိုးရောက်တဲ့ခါမှာကျလည်းသူကဖះကဆုံးကလည်းမှားလိုက်တာကဖះတို့မြည်သည်တိတ်စိတ်တဲ့ငြိမ့်သက်တဲ့နေရာမှာပဲပြောင်းမွေ့တယ်ဆိုတိတ်စိတ်တဲ့ငြိမ့်သက်တဲ့သူတို့မျိုးမှာရှိတဲ့ ဥယင်ချမ်းမြေတစ်ခုပေါ့ဒါဝယ်ပြီးတော့ဝင်းချမ်းမြေကိုဝယ်တယ်ပြီးတော့ကြောင်းဆောက်တယ်ခြားနဲ့တန်ဃာတွေနေဖို့အကုန်လုံးလောက်ဆောက်လုပ်ပြီးမှပြောင်းပြီးတဲ့တန်ဃာတွေပဲ့ပြင်းပြီးပြောင်းပြီးတဲ့တန်ဃာတွေဟိုနသူတို့မျိုးကြွားတယ်ဆုံးကတ်တယ်ဆုံးကတ်ပြီးတော့အဲ့ဒီမှာပါရမီဖြည့်ပုံလေးကောင်းပါတယ်နော်အဲ့ဒီမှာသူကဘာလဲဆိုတော့သူတို့မျိုးဝါရင်း၃လပတ်လုံးပြင်တာနော်ခဏတစ်ဖြုတ်လေးပြင်တာမဟုတ်ဘူး ဘာရင်သုံးလပတ်လုံးအဲ့တော့ဝါဆိုတဲ့နေ့မှာပဲခုနသူနာမင်းသားကသူ့ရဲ့မိဖုရားတွေတာသမီတွေအမတ်တွေအကုန်ခေါ်ပြီးတော့ဗာမိတ်လဲဆိုတော့မြတ်စွာဘုရားတဲ့ငါတို့ကိုတဏှာငဲညာတော်မူတဲ့အတွက်ဒီတို့မြို့ကလေးကိုကြွလာတာတဲ့မြတ်စွာဘုရားဒီပစ္စည်းလေးပါးဆွမ်းသင်္ကန်းကြောင်းစစ်ပစ္စည်းလေးပါးကိုဂရုပြုလို့အလေးဂရုပြုလို့ကြွလာတာမဟုတ်ဘူး တရားကိုလေးကလူပြုလို့ကြွလာတာနော်အဲ့လိုမြတ်စွာဘုရားတို့ကိုနှစ်သက်သဘောကြောင့်ငါဟာဒီပฏิပတ်တရားနဲ့တရားအကျင့်နဲ့ပူဇော်ခြင်းနဲ့အဲ့လိုပူဇော်ခြင်းနဲ့အတွေ့သူ့မှာဝတ်ထားတဲ့ဟိုစားတစုံအလို့တစုံပေါ့လေအဲ့ဒါနဲ့နေပြီးတော့ဆေဘာတိလာဆောက်တည်ဖះเจ้าတော်မှာပဲနေမယ်ပြီးတော့အခုဝါမေဆိုမီယာသူကျွေးမွေးဆက်ကတ်တဲ့ လူဒန်းတဲ့တိုင်းဝါရင်း၃လပတ်လုံးဘုရားဝိရတန်ဃာတွေကိုဝင့်မပြောင်းလောက်ကြဒီလိုမိတ်နေနော်အဲ့ဒါကောင်းတယ်နော်ခုဘုန်းကြီးတို့ဒီချိန်ဒီကာလမျိုးမှာတရားကိုအလေးမှုနေတော့ကိုစိတ်ပင်မအောင်တက်တာတာပေါ့နော်ဘုန်းကြီးတို့တွေ့ရပါတယ်ဒီမှာဒီချိန်ဒီကာလလေးမှာတရားနဲ့နေဖို့တရားနဲ့နေခြင်းကဘုရားလည်းသဘောကျတယ် ပြီးတော့ကိုယ်လည်းချမ်းသာတော့ဗောဗျာတရားနဲ့နေဘုန်းကြီးနေတိုင်းဘုန်းကြီးချမ်းသာတော့ခြားပုဂ္ဂိုလ်တွေနေတိုင်းခြားပုဂ္ဂိုလ်တွေချမ်းသာတော့တရားလေးကလူပြုတရားလေးကလူပြုနဲ့ပတ်သက်ပြီးတော့ဒီမှာဘုန်းကြီးတခြားအကြောင်းအရာတွေလည်းပြောပါဦးမယ်ဒီခါတလေတော့တရားဆိုင်စကားဆက်ပြီးတော့တရားဟောခွင့်ကြုံလို့အကြောင်းအရာဆက်ပြီးတော့ဒီအကြောင်းအရာတွေမကြာခဏဟောပါတယ်ဘုရားလက်ထက်ကဖြစ်ပျက်လေးတစ်ခုပေါ့ဗျာဘုရားရှင်ကများသောအားဖြင့်တော့ နောက်ပိုင်းမှာတာဝတိမြို့ဇေတဝန်ကျောင်းတာဝတိမြို့ကကျောင်းနေမှာနေတယ်တာဝတိမြို့ကနှစ်ကျောင်းရှိတော့ဇေတဝန်ကျောင်းမှာတော့အများဆုံးသတင်းသုံးတာပေါ့ဗျာအဲဒီနေ့မှာကျတော့ဝါကျွတ်တဲ့ချိန်ဝါကျွတ်တဲ့ချိန်ကျဘုရားဝိဒ္ဒတန်ဃာတွေကထုံးစံတိုင်းဒေသစာကြီးကြွချီရတော့ကျန်တဲ့မျိုးတွေရွာတွေသွားပြီးတရားဟောရတယ်တရားဟောတော့ တရားဟောမယ်ဆိုတော့ကြွတာပေါ့ဟောမယ်ဆိုရင်ကြွအဲ့ဒီအချိန်မှာဒီမြို့ရဲ့မင်းပေါ့ဗျာဒီနိုင်ငံရဲ့မင်းကောသလမင်းပေါ့တာဝတိမြို့ဆိုကောသလမင်းရဲ့မြို့တော့မင်းကိုယ်တိုင်လည်းမလျှောက်ရဲဘူးကြံတဲ့တထေးကြီးဘယ်သူမှမလျှောက်ရဲဘူးအဲဖျောင်းပြီးတော့တန်ခါတွေကကြွတယ်ကြွတဲ့အခါကျတော့အဲ့ဒီနေ့မှာပဲနာရပင်တထေးကြီးရတယ်အကြောင်းကပြန်လာဖះကိုလျှောက်လည်းမလျှောက်ရဲဘူးကြွလည်းမကြွစီခြင်းဘူး ဒီလိုနဲ့စိတ်မကောင်းတာအိမ်ပြန်လာအိမ်မှာဒီခေတ်လိုပြောအိမ်ပေါ်မှာလေးပေါ့ဗျာအဲသူသူ့နာမည်ပုံနာလို့ခေါ်တယ်ပုံနာကဒီသူ့တထေးကြီးမျက်နှာမကောင်းတော့မေးတာပေါ့တထေးကြီးဘာဖြစ်နေတာလဲမျက်နှာလည်းမကောင်းပါလားအေးကွယ်တခြားမဟုတ်ဘူးတဲ့မြတ်စွာဘုရားဒေသစာကြီးကြွမယ်တို့မေကြွနေတယ်ကြွနေကြွရင်တဲ့တို့ကျောင်းမှာနောက်နေ့ဝါဆိုမဲ့ဆိုကိုလာကြမယ်ဝါမဆိုပြည့်ရင် လောက်ကြာမှမသိဘူးတဲ့ဘုရားရှင်နဲ့တို့ဝေးရမှာစိတ်တွေးပြီးစိတ်လေးပြီးဆင်းရဲနေတာဒီတော့ပုံနာလေးကမင်းပြောပါတထေးကြီးဒီတိုင်းဆိုရင်မြတ်စွာဘုရားမလျှောက်ဘူးအဲ့ဒီလိုလည်းငါမလျှောက်ရဘူးကွယ်ဒါဆိုရင်ကျမသွားလျှောက်ပေးမယ်လေမင်းလျှောက်ပေးလို့ရရင်လည်းကောင်းတော့ပါကွယ်အဲ့လိုလားလျှောက်ပေးလို့ရရင်မင်းဒီအိမ်ပေါ်မှာဖြစ်ကခွင့်လို့မယ်ငြိမ်းလူငြိမ်းချမ်းသာဝင်ပေးမယ် ဒါနဲ့မြပုံနာလေးရတယ်ဖရာထံသွားတယ်ဖရာဝိဒတန်ငါရံသွားဖရာကိုလျှောက်တာပါပဲမြတ်စွာဘုရားတဲ့ဒီတောက်တိမြို့ဇေတုံကျောင်းမှာပဲပြန်ပြီးတရင်သုံးတော်မူပါဖရာလို့လျှောက်တယ်တို့မြတ်စွာဘုရားဗာမေးလဲဆိုပုံနာတဲ့ငါတို့ဒီလိုဇေတုံကျောင်းမှာပြန်တရင်သုံးတဲ့အတွက်မင်းအတွက်ဘယ်လိုကုသိုလ်ကောင်းမှုတွေဖြစ်မဲ့အရေးကို မြင်လို့လဲဒါမေးတယ်ပေါ့ဗျာ ရသော်ဗျာတဲ့တပီတော့မှသူတို့ဘာအိမ်မှာမိပြီးတော့ခိုးပြီးတော့အသက်မိုးဝမ်းကြောင်းလုံနေရတဲ့ဆေးရသူမလေးဆိုမြတ်စွာဘုရားသိတော်မူပါတယ်တဲ့အလူလဲကြီးကြီးမားမားဖျားပြီးတော့မလုံနိုင်ပါဘူးတဲ့ဒီလိုမလုံနိုင်ပေမဲ့လို့တပီတော့ဟာ သီလသမารိပညာပေါ့သီလတွေစောင့်တည်နေတဲ့၅ပါးသီလဥပုသ်သီလအစာကြီးတွေဒီတဲ့တစင်တဲ့သမารိတွေကျင့်နိုင်တယ်ဒီတဲ့တစင်တဲ့ပညာတွေကျင့်နိုင်တယ်တိခါသုံးပါးကို ဖြစ်ကျင့်နိုင်စွမ်းရှိပါတယ်ရှင်ဗျာလို့ရှောင်းတယ်။အဲ့မှာမှတ်ထားဖို့ဖရာတို့မြည်သည်တရားကိုအလေးမြတ်ပြုတဲ့ထုံးစံပဲဓမ္မဂရုပုဂ္ဂိုလ်လို့ခေါ်တယ်။အဲ့လိုလဲရှောက်ထားလိုက်ရောသူကြွမဲ့ခရီးစဉ်ကိုဖြတ်သိမ်းတယ်။ဖြတ်သိမ်းပြီးတော့အဲ့ဒီခရီးစဉ်မှာဘယ်သူတွေလွတ်လဲရှင်တာယုဗုဒ္ဓရှင်မောမောကလအက္ခတာဝက နှစ်ပါးခေါင်းဆောင်တဲ့တတိတန်ခါ900ကိုရာဇကြိုဘက်ကိုလွတ်ထားပဲရာဇကြိုနော်မဂရတန်ရာဇကြိုပြည်ဘက်ကိုကြွားဖို့စိတ်ခိုင်းတာအဲ့ဒီမှာဘာဖြစ်သွားလဲဆိုတောက်ရီမြို့မှာရှိတဲ့နော်မင်းကိုတိုင်းလူပြည်သားအဲ့ရှိတဲ့လူအကုန်လုံးဝမ်းမြောက်ဝမ်းသာဖြစ်တော့ပါမယ်ဖြစ်လုံးလို့ဝမ်းမြောက်ဝမ်းသာပြီးပုံနာလေးကိုချီးကျူးကြတယ်ဟာဘင်းခုနကအနာရဘိန်တထေးရလဲသူပြောထားတဲ့အတိုင်းပါပဲဒီပုံနာဆိုတဲ့ မြို့သမီးငယ်လေးကိုအိမ်ပေါ်ဘဝခွင့်လွတ်ပြီးတော့ကျွလို့ခွင့်ပေးပြီးသမီးရင်းနေရာမှာထားပါတယ်ဒါပေမဲ့လို့ဒီကလေးမလေးကဗာရမီရှိတဲ့ပုံကိုဆိုတော့တတိထခွင့်မဲ့ဘေကုဏီမှာပြုလုပ်တယ်နော်ဘေကုဏီမှာပြုလုပ်ဘာလို့လဲဘေကုဏီမှာပြုလုပ်ပြီးတော့တတိရပဲရန်ခံပေးတယ်ရန်ပြုပြီးတရားအထုတ်တယ်အထုတ်တဲ့ခါကျတော့ဘုန်းကြီးတို့ တုတ်တွေအရင်တုန်းကလည်းတခါပြောခဲ့ဘူးပါတယ်မေဂိယတုတ်တို့ပါတရားထုတ်လို့တရားရနိုင်တဲ့ပုဂ္ဂိုလ်ဟာဉာဏ်နေတဲ့ကိုယ်မှာဥရပြညာတော့အ ਨੇ ဆုံးရှိတာရထားဥရပြညာရှိတိုင်းဘုရားဒီလိုပြောတာလက်လက်ဖြောက်ဒီလက်ဖမောက်ကပေါ့မဟာတရားရနိုင်တဲ့ပုဂ္ဂိုလ်ပဲဥရပြညာဆိုတာကဥရပြညာရှေ့ပိုင်းမှာကျတော့ပိဋိပတ်တိပေါ်တဲ့ဒုက္ခဝိနာတွေကြော်သွားတယ်ပိဋိပတ်တိတွေမျိုးစုံတွေ့လိမ့် နောက်ပိုင်းကျတော့ဒီယုံနာတရားတွေရဲ့ခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောင်းပေါ့ဗျာဟိုနားလည်အောင်ပြောရင်အစလည်းဆုံးပေါ့အရင်တုန်းကဒီလိုကိုယ်တယ်ဆန့်နေဆိုတကွေးတဆန့်နေမြင်မြင်တယ်အဲ့ဒီဥရပြညာနောက်ပိုင်းတော့ကြဒီကိုယ်လာအများကြီးတွေ့တာတကွေးတဆန့်နေမှာယုံနာနေအများကြီးဖြစ်ပြက်တွေတွေ့တာငါကတော့တခုတည်းပဲတွေ့တာအတန်ပဲဖြစ်ဖြစ်ဘယ်အာယုံပဲဖြစ်ဖြစ်ငါကဒီဘုန်းကြီးတန်ဆိုတတန်ကြီးတတန်ဒီတတန်ထဲမှာဟိုအများကြီးပဲတွေ့နေတယ် အဲ့ဒီဟာမျိုးကြအဲ့ဒီညာရောတရှုတရှိုက်ထဲမှာလည်းအများကြီးတွေ့မယ်တဖောင်းတပိန်ထဲမှာလည်းအများကြီးတွေ့မယ်ခြေတလန်းထဲမှာယုံနာနေအများကြီးတွေ့အဲ့ဒီညာမရောက်ခင်ကတော့ခြေတလန်းဆိုတလန်းတွင်ယုတ်တကုဏန်တကုတလောက်ပဲမြင်တာဥရပြညာကြတော့အများကြီးတွေ့တာအဲ့ဒီချိန်မှာအစလည်းဆုံးဖြစ်တည်ပြက်တည်တွေ့တာပေါ့ဗျာအဲ့ဒီညာလောက်ရောက်အထောက်အဲ့ဒီညာလောက်ရောက်တဲ့ချိန်မှာမှဗုဒ္ဓက သူကဘေကုဏီမှာဝေပြီးတရားထုတ်နာဘုရားပြန်ညာတော့ရောက်တယ်ရောက်တဲ့အခါမှာသူ့ရဲ့ဘုရားသူ့နေရာနေပြီးတော့ပုံနေပူလေးတိတတ္တမှာဇန်နောပန္နရတောယထာဒါဘုရားထေရိကာတာ389မှာပါပါတယ်အဲ့ဒီမှာဘာလဲဘာပြောရလဲဆိုတော့ချက်သမီးပုံတာတဲ့ 15ရက်နေ့မှာထွက်လာတဲ့လဝိုင်းဝန်းပြည့်စုံနေသလိုသူတို့ကောင်းတရားတွေကိုပြည့်စုံအောင်ကျင့်ပါသမထဖြစ်ဖြစ်ဝိပဿနာဖြစ်ဖြစ်ဒီသူတော်ကောင်းတရားတွေကိုပြည့်စုံကျင့်ပြီးတော့မှပုံနာပညာယဒုက္ခတန်တန်ကရိတတိအဲ့လိုပြည့်စုံကျင့်လို့ဝိပဿနာဉာဏ်ပညာတွေ အရိယာမဲ့ဉာဏ်ပညာတွေပြီးဆုံးလာတဲ့ခါကျရင်ဒုက္ခရဲ့အဆုံးဖြစ်တဲ့နိဗ္ဗာန်ရောက်လိမ့်မယ်ဒါလေးဟောတာအဲတော့ဘုန်းကြီးတို့ကတရားကျင့်တဲ့ခါကျဒီဝိပဿနာဉာဏ်တွေဖြစ်အောင်ကျင့်ရတယ်နော်ပထမဆုံးကဥရပြဉာဏ်ဖြစ်အောင်ကျင့်ရတယ်ကျင့်ရတဲ့ဖြည်းဖြည်းနဲ့ဉာဏ်စဉ်တွေတက်သွားအောင်ကျင့်ရတယ်နော်ကိုကိုယ်တိုင်ခက်ခဲတွေရှိရင်ဒီကျင့်ကြံအထောက်နေတဲ့ကမ္မထဆရာအနေနဲ့ဆွေးနွေးရမယ်မေးမြန်းရမယ် မင်းများလိုက်လောက်လိုက်ကိုယ့်ကိုတိုးတက်မှုရှိတယ်မရှိဘူးတော့သိပါတယ်တခါတလေဟိုကိုယ့်ကိုတိုးတက်တဲ့အောင်ထင်းနေတာပေါ့ဗျာတကယ်တော့ညမတိုးတက်ဘူးဒါမျိုးတွေလည်းဘုန်းကြီးအများကြီးတွေ့နေရတော့ဟိုဂျမေကာဂျမေကာတော့ပြည်သားထိုင်ဝမ်တကမတယောက်နဲ့ဆွေးနွေးဖြစ်တယ်ဒီတရားနဲ့ပတ်သက်ပြီးတော့မေးလို့ကိုယ့်ကိုယ်တော့သူလည်းဟုတ်နေတယ်ထင်တာပေါ့တကယ်တကယ်ကြဒီတိုင်းပဲရှေ့လည်းမတက်ဘူးကိုယ့်ကိုယ်လည်းမှန်းနေတယ်လည်းထင်တာပေါ့လေ ဒါမဲ့တရားအသိဉာဏ်နဲ့မတည့်ဘူးဒီတိုင်းပဲလဲထွက်နေတာအဲ့လို ဖြစ်တာအဲထွက်နေပြင်ဟိုစိတ်တရားပြန့်လွင့်နေတာအများကြီးရောပေါ့ဟုတ်တယ်လို့အဲ့လိုဖြစ်တတ်တယ်အဲ့ဒီကာလမျိုးဆိုဘာလို့ရမလဲတကယ်ကြင်ကြံတဲ့ဆရာတော်တွေနဲ့ဆွေးနွေးတကယ်ကြင်ကြံတဲ့ဆရာနဲ့မေးဘုန်းကြီးကလည်းပြောတယ်လို့ဘုန်းကြီးတို့ကမ္ဘာဆရာတွေဆိုတာပရစိတ်တဝိဇ္ဇာဉာဏ်ရတာမဟုတ်ဘူးဖះလည်းမဟုတ်ဖះဆိုမြင်လို့တဲ့စကားပါပရစိတ်တဝိဇ္ဇာဉာဏ်နဲ့ မရတော့သူများစိတ်ရဲ့အခြေအနေတွေအတိအကျမသိပါဘူးဖះမဟုတ်တော့မသိပါဘူးမသိတော့အတိအကျပြင်ဖို့ခဲရင်ပါတယ်သူတို့စကားနားထောင်ပြီးပြင်ရပါတယ်ပြင်လို့ဒီနေ့ပြင်လို့ဒီနေ့ပြင်တဲ့အတိုင်းရှုကြည့်ပေါ့ရှုကြည့်လို့ထူချာဖြစ်တဲ့ဆက်သွားပေါ့ဟိုဒီနေ့ရှုမှတ်တင်ပေးတဲ့အတိုင်းလုပ်ကြည့်တော့တိုးတက်မှုရှိပြီးတော့ထပ်မေးရမယ်လေအဲ့ဒီလိုသွားတယ်ဘုန်းကြီးကတော့အဲ့လိုသွားပါတယ် နော်အဲ့လိုလှုပ်စေခြင်းတယ်အဲ့ဒါဆိုရင် တော့တိုးတက်တာပေါ့ဗျာတခါလေးမမေးပဲနဲ့မေးရမှာအာနာလို့ရှယ်လို့ကြောက်လို့ဒါမျိုးတွေဖြစ်တတ်တယ်ဘုန်းကြီးတို့ကအဲ့လိုမလှုပ်စေခြင်းပါဘူးတော်တော်များများဘုန်းကြီးတို့နိုင်ငံရေကျုံကဘယ်လိုဖြစ်နေလဲဆိုဆရာတော်တွေဆိုတချို့ကမလျှောက်ရဲဘူးဒါကတော့ဘုန်းကြီးနှစ်ဖက်တွေးပါတယ်ချို့ဆရာတော်များလည်းလျှောက်တာမကြိုက်တော့ဆူတာငေါက်တာတွေတော့လည်းမလျှောက်ရဲမလျှောက်ရဲတော့လည်းဒီတိုင်းပဲဆက်သွားတယ်ချို့ကလည်းပြင်တာ ကောင်းကောင်းပြင်မပေးဘုန်းကြီးတို့ကမ္မထာဆရာလည်းဒီတိုင်းမှဒီတိုင်းမှဆိုတော့အဲ့တော့မတက်တော့ဘူးဗျာအဲ့လိုမျိုးတွေဖြစ်ကြတယ်။ရထားတော့အဲ့တော့တရားရှုမှတ်တဲ့အခါကျတော့အ ਨੇ ဆုံးဥရပြညာဖြစ်အောင်လုပ်ပါ။ရောက်အောင်လုပ်ပါ။ဥရပြညာရောက်ပြီးဆိုဉာဏ်တွေတစ်ဖြည်းဖြည်းတက်ရမယ်ဗျာ။ဉာဏ်တွေတစ်ဖြည်းဖြည်းနော်ဉာဏ်စင်တွေကဥရပြညာတွေကဖြစ်ပျက်တွေစလည်းဆုံးမြင်မယ်။တစ်ဖြည်းဖြည်းနဲ့နောက်ဥရပြညာပြီးတော့ဘင်္ဂညာပေါ့နော်။ ဘင်္ဂညာကြတော့ဗာပြစ်လာလဲဆိုအပြက်တည်ခြင်းမြင်တာပေါ့ဗျာအဖြစ်မတွေ့တော့ဖြစ်စင်နေရပါပြီတိတ်မြန်တော့အပြက်ပဲတွေ့တာပေါ့နော်တခါကြတော့လေဒီဖြစ်စင်နေတိတ်မြန်နေလဲအပြက်ကအဖြစ်ပဲတွေ့တာတည်းရှိသေးတယ်နော်ဒီမှာတော့ဖြစ်စင်နေတိတ်မြန်တော့အပြက်ပဲတွေ့တယ်နော်ဘုန်းကြီးတို့ဖြစ်စင်နေတိတ်မြန်လို့ကြည့်ဝင်လေထွက်လေဆိုရင်ရှူခြင်းနဲ့စိတ်လေးအကြောင်းကိုရှူလိုက်တယ် ဒါသိတယ်နော်ဒါဖမ်းမိသေးတယ်ထုတ်ချင်တဲ့စိတ်ကမမိဘူးညံလုံးအကြည့်တော့မသိဘူးအဲ့ဒီခါကျစိတ်ကကုံဖြစ်တယ်ရှူချင်တဲ့စိတ်ကြောင့်ရှူသွင်းတယ်ထုတ်ချင်တဲ့စိတ်ကြောင့်ရှူထုတ်တယ်အဲ့ဒါမမိဘူးဘာဖြစ်လို့တိတ်ညံနေတဲ့အတွက်လိုက်မမှုအသိဉာဏ်တွေရင့်ကျက်အားကောင်းလာတဲ့ခါကျအဲ့ဒါတွေလည်းတွေ့လိုက်မယ်နော်ဒီမှာလည်းဖြစ်စဉ်တွေကတိတ်ညံနေတဲ့ခါကျတော့ဘယ်ရုပ်ပဲကြည့်ကြည့်ဘယ်နာမည်ကြည့်အပြက်ပဲပြတ်သွားတာပဲတွေ့တာပျောက်သွားတာပဲတွေ့တာပဲ ရှုမှတ်စရာအာယုံရှုသိစိတ်ဘယ်ဟာကြည့်ကြည့်အကုန်လုံးအချက်ချင်းပေါ့ဗျာသူကအတွဲလိုက်အတွဲလိုက်ပျောက်ပျောက်ပျောက်ပျောက်သွားတာတွေ့ရအဲ့ဒါဘင်္ဂညာလို့ခေါ်တယ်အဲ့လိုမျိုးမြင်အောင်ဖြစ်အောင်ရှုမှတ်အဲ့ရနေတပြေးပြေးတက်သွားတယ်ဘုန်းကြီးတို့ဘာတွေ့လဲဆိုတော့ဒီဘင်္ဂညာဘင်္ဂညာပြီးတော့ဘယညာပေါ့နော်ဘယညာဘယညာဆိုတာက ဒီဖြစ်စဉ်တွေကသိမ့်မြန်တဲ့ခါကျတရိပ်နဲ့တာလင်းမြန်စွာပျက်စီးနေတဲ့အတွက်အပြက်ကြီးတယ်မြင်တယ်အပြက်ကြီးမြင်တဲ့ခါကျတော့ဘာဖြစ်လာလဲဟောငါဘယ်ချင်းစိုးသိနိုင်ပါလားအဲ့လိုသိလာတဲ့ခါကျဘာဖြစ်ဒီယုံနံတရားတွေပေါ်မှာရလာကြောက်လာတယ်ဘုရားညာနော်အဲ့ဒါလည်းအရေးကြီးတယ်နော်ဒီနေ့ဒီချိန်ဒီကာလမှာ ဒါတွေမြောင်ရှုတော့ဖို့ရေးကြည့်တယ်။နောက်မို့လို့ရှင်ဒီဒီယုံနံတရားကြီးရလာတာအပြည့်မမြင်ပဲချစ်ခင်နေတတ်တယ်။ပြီးတော့ဘုရားညာပြီးအာရိနဝညာဒီမှာဟိုသူကမဆုလေးထုတ်ပြဘုန်းကြီးဒီညာလေးတွေလည်းခဏနာကြားဘူးတော့လည်းကောင်းတော့ထပ်ပြောပါမယ်နော်။အဲ့လိုယုံနံတရားတွေပေါ်မှာဘုန်းကြီးတို့ကြောက်ရှာဖြစ်မြင်လာတဲ့ခါကျဘာဖြစ်လာလဲဆိုဒီယုံနံတရားတွေမှာအကောင်းမထင်တော့အပြည့်ကျမြင်လာတယ် အပြည့်မြင်လာတော့ဘာဖြစ်လာလဲဒါအာရိနဝညာလို့ခေါ်တယ်ယုံနံတရားတွေကိုအပြည့်မြင်အပြည့်ကြီးမြင်လာတဲ့ကဒီယုံနံတရားတွေပေါ်မှာစိတ်ပြက်လာတယ်ညှိငွေလာတယ်ဒါနေဗိတာညာခေါ်တယ်ဒီတုတ်တန်တွေတော်တော်များများမတွေ့လည်းမြင်နော်နေဗိတနေရူပနေဗိနတိဝေဒနာနေဗိနိဓာတွေပေါ့ယုံနံတရားတွေပေါ်ညှိငွေအောင်ကျင့်ဒီညာမဖြစ်ခင်အောင်ဆိုဘုန်းကြီးတို့တွေကကိုယ်ရတဲ့ဘဝဘုန်းကြီးဆိုဘုန်းကြီးဘဝလေးသဘောကျတယ် ကိုဘဝကိုပေါ့နော်မြို့သမီးမြို့သမီးဘဝလူလူဘဝနတ်နတ်ဘဝအာကိုဘဝလေးကိုသဘောကျနေကြတာပဲဒီညာမရခင်နော်ဘာဖြစ်လို့ဒီယုံ nant တရားတွေရတော့သဘောကျနေတော့နှစ်သက်နေတော့ဟောနိဗ္ဗိဒညာလေးရောက်ရောဒီနှစ်သက်မှုသဘောကျမှုတွေမဖြစ်တော့ဘူးဗျစိတ်ပြက်လာတာညှင်းငွေတာယုံမုန်းသွားတယ်ဒါတွေမရချင်တော့မလိုချင်တော့ဒါမျိုးဖြစ်တယ်အဲ့ဒါနိဗ္ဗိဒညာဒါကြောင့်တရားထုတ်တဲ့ခါကျတော့ နိဗ္ဗိဒညာရောက်အထောက်ရတယ်နိဗ္ဗိဒညာရင့်တာသွားရင်ဒိုင်းတိုင်းနဲ့တော့ဝိပဿနာညာနဲ့ဆင်းရဲဓမ္မညာဖွညာရပြီးတော့နိဗ္ဗိဒညာပြီးတော့မောစီတုကမြဌာညာမောစီတုကမြဌာဆိုရုံဏတရားတွေပေါ့ဘုန်းကြီးတို့ကစိတ်ပြက်လာပြီးညှိငွေလာပြီးဒီရုံဏတရားကိုစွန့်လို့ခြင်းနဲ့စိတ်ပေါက်တာမလို့ခြင်းတော့ဘူးဗျာစွန့်လို့ခြင်းတော့လားအဲ့ဒါမောစီတုကမြဌာညာလို့ခေါ်တယ်မောစီတုကမြဌာညာနဲ့ဆက်အထောက်ရင်ပါပဲဒီရုံဏနဲ့ဆွလို့ရင်ဆက်အထောက်တယ် ဆက်ပြီးတော့နေသဒုက္ခနတ္တမြင်အောင်ရှုမှတ်တာဒါပရိသေခဉာဏ်လို့ခေါ်ပါတယ်အဲဒီပရိသေခဉာဏ်နေပြီးတော့တခါဆက်လက်အထုတ်လိုက်တခါယုံနာတရားတွေဖြည်းဖြည်းနဲ့သိမ့်ခွလာတယ်နူးညံ့လာတယ်သိမ့်မသိမ့်သိမ့်မုံဝင်လေးဖြတ်လာတယ်ဒီယုံနာတရားတွေကိုသင်္ခါရခေါ်တယ်တိမ်မွေ့သွားတဲ့ခါကျချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်တိမ်မွေ့နေဥပေက္ခခေါ်တယ်အဲယုံနာတရားတွေကတိမ်မွေ့နေတဲ့ခါကျတော့ဘယ်ဟောဒီအာယုန်နဲ့ပတ်သက်ပြီးဝမ်းသာတာလည်းမဖြစ်ဘူး နော်စိတ်ဆိုးတာလည်းမဖြစ်ဘူးဝမ်းမသာတာလည်းမဖြစ်ဘူးဒီအောင်နဲ့ပတ်သက်ဆင်းရဲတာလည်းမဟုတ်ချမ်းဘာဖြစ်လို့တိမ်မွေ့နေတိမ်တိမ်မွေ့မွေ့လေးတွေ့နေရတော့ကြောက်တာနှစ်သက်တာလည်းမရှိတော့ဒါသင်္ခါရုပ္ပခညာပဲအဲ့ဒီသင်္ခါရုပ္ပခညာရောက်သွားရင်တော့တတိထားဖို့လိုတာပေါ့နော်တချို့ကြိတိမ်မွေ့လာတဲ့အခါကျမရှုခြင်းမရှုခြင်းတဲ့အခါကျတော့ထင်ရှားတဲ့အာယုံရှုဒီဉာဏ်ရဲ့တဘာတဘာဝကတိမ်မွေ့ရတယ်တိမ်မွေ့နေတိမ်မွေ့နေမှာဒုက္ခဒုက္ခမဟုတ်တာဖြစ်မှာပေါ့ ထင်ရှားနေဒုက္ခဝေဒနာဒုက္ခဝေဒနာပဲဘယ်သင်္ခါရုပ္ပခဏဖြစ်မှာသင်မွေးတော်ယောဂီရရှုမကောင်းရှုမကောင်းတော့ကထင်ရှားရရှုဟောအတန်အတန်ထင်ရှားအတန်လိုက်ရအတန်သိမ်မွေးသွားပြန်ဟောဒါမထင်ရှားတခြားထင်ရှားတစ်ခုလိုက်ရှာပြန်ထင်ရှားတစ်ခုလိုက်ရှာလိုက်သိမ်မွေးသွားလဲထင်ရှားတစ်ခုလိုက်ရှာလိုက်သိမ်မွေးသွားလဲဒီလိုနဲ့အကြာကြီးဖြစ်နေတတ်တယ်အဲ့ဒါသတိထားဒီချိန်မှာဘုန်းကြီးတို့ကဒီဒီ တိမ်တိမ်မိုးမဲ့အာယုံလေးပဲကတ်ရှုနေအောင်ကြိုးစားတယ်တိမ်တိမ်မိုးမဲ့အာယုံလေးကတ်မရှုနိုင်ဘူးအဲ့လိုထင်ရှားထင်ရှားလိုက်နေဒီညာနေမတက်တော့အဲ့ဒါတတိတာဒီတိမ်တိမ်မိုးမဲ့အာယုံလေးပေါ့မကတ်နိုင်လို့ရှင်ကတ်အောင်ဘယ်လိုရှုမလဲဒါကမ္မဒန်းဆရာကြီးအလုပ်ချက်ပါပြီအဲ့ချိန်မှာကိုနီးကိုဟာနဲ့ကိုသွားနေဒီနေရာမှာအဲ့လိုပဲလဲနေတတ်တယ်ဒါဝိခရဏပြောပါတယ်ယောဂီတော်တော်များများတွေ့ဘူးပါတယ်ဒီလိုပဲရှေ့မတက်ဖက်နဲ့လဲနေ အဲ့ဒါကြောင့်မို့ဒီအချိန်မှာဒီတိမ်မွေးတဲ့အာယုံလေးသင်္ခါရုပ္ပခဉာဏ်ခေါ်တာပေါ့နော်ယုံနာတရားတွေကတိမ်မွေးတော့ဥပ္ပခဖြစ်တာပေါ့တိမ်မွေးတော့ဥပ္ပခဖြစ်တော့ဒါရှုလို့မကောင်းဘူးရှုလို့မကောင်းတော့ဉာဏ်တဲ့နေရာတွေလိုက်ရှုရှုရှုရလို့ဖြစ်တာတယ်အဲ့ဒီအချိန်ကာလကြောင့်ဥပ္ပခဝေနာကြဘုန်းကြီးခရဏပြောတယ်အရင်တုန်းကဝိညာဉ်နုပဒနာတို့မှာပြောခဲ့ဘူးပါတယ်။ဘုန်းကြီးတို့ဓာတဘတုတ်တို့ကြအနေဆမြောင်မှတ်မယ်လို့ပြောခဲ့တယ်။ရှင်သာရိပုတ္တရာရှင်မြတ်ကြီးက ထေရဂါထာမှာအဲ့ဒီမှာကျတော့သူကိုယ်တိုင်ယဟနာဖြစ်ကြောင်းဗာပြောသွားလေသူဒီဥပ္ပခဝေဒနာကို အနတ္တမြောင်ရှုရမယ်။ဒါကြောင့်ဘုန်းကြီးတို့ဒီနေရာမှာကျတော့အနေဆရှုခိုင်းကြည့်ရတယ်။အနေဆရှုခိုင်းလို့ဆင်မပြေဘူးဆိုအနတ္တအနတ္တဆိုတာကရှုမှတ်တဲ့စေကိုလည်းငါမပါစေနဲ့ရှုတဲ့အာယုံမှာလည်းငါမပါစေနဲ့ ဘုန်းကြီးတို့တွေကတခါတည်းကြတော့ရှုမှတ်နေတဲ့အာယုံမှလည်းငါပါတယ်ရှုမှတ်နေတဲ့စိတ်လေးမှလည်းငါပါတယ်ဟာငါတရားထိုင်ငါတရားရှုမှတ်နေတယ်တို့ငါနဲ့ရှုနေတာနော်ဒီအနတ္တလေးဖြုတ်ကိုဖြစ်ခြင်းလို့မဖြစ်တဲ့ဒီငါလည်းဖြုတ်ပေါ့ကိုဖြစ်လို့မဖြစ်တဲ့အနတ္တသဘောကိုမြင်အောင်ရှုကြည့်ပါဒီလိုနီးမျိုးမျိုးနဲ့ပြရတာပေါ့နော်ဒီသင်္ခါရုပ္ပကညာဒီဥပ္ပခာဝိနာပေါ့လေတိမ်မွေးနေတဲ့ဥပ္ပခာဝိနာလေးကိုကတ်တော့ဘလို့ ရှုမှမလဲဆိုတာနှီးမျိုးစုံနဲ့သင်ပေးရတယ်အဲ့ဒါကိုကောက်အောင်ကြိုးစားတယ်တခါလေတချို့ပုံကိုယ်တွေကမကတ်တဲ့ရေချက်ကဘာလို့မကတ်တဲ့အခြေအနေမျိုးဘာတွေတွေ့ရလဲဆို ထိုင်တာလောက်ဈဉာလျှောက်တာလောက်ပဲသူကမှတ်တယ်ကြံတဲ့ချိန်မှာသူလွတ်ထားတယ်စားတာတောက်တာတို့တနေရာတနေရာသွားတာတို့ယောဂီဆောင်သွားတာတို့နော်ပြီးတဲ့အခါကျတော့ဓမ္မဂုံသွားတာတို့အင်းသားရေချိုးကွန်းသွားတာတို့အစားကြီးတွေပေါ့လေ တူတူစကားပြောတာတို့တရားလျှောက်တဲ့နေရာတို့တတိလက်လို့လျှောက်တာတို့ဒါမျိုးလေးတွေကြုံရတတ်တယ်တွေ့ရတတ်တယ်အဲ့လိုအားနဲ့ချက်လေးတွေဘုန်းကြီးတို့ပြန်ဖြည့်ပေးရဖြည့်လိုက်ဒါကနောက်ရလာမေးလိုက်တင်တင်ပေးလိုက်ဒီလိုနဲ့ညီမျိုးစုံလိုရတယ်အဲ့ဒီချိန်မှာတော့တနည်းတဲ့နဲ့ဘုန်းကြီးတို့မဆွမ်းနိုင်ပါဘူးဒါ ው လည်းဘုန်းကြီးတို့အတွေ့အကြုံရယောဂီတယောက်ဘုန်းကြီးတို့ဒီလို နေရာရောက်တဲ့အချိန်မှာတခါတည်းနဲ့ပြင်ပေးနိုင်လိမ့်မယ်ထင်ပြီးတော့ရှောက်တာတွေ့ဘူးပါတယ်အဲထိုင်ဝမ်မှာပဲတွေ့ဘူးတာပဲထိုင်ဝမ်တရုတ်မှာပြောဘုန်းကြီးကပြောတာဘုန်းကြီးအဲ့လိုမသိနိုင်ပါဘူးလို့ဘုန်းကြီးတို့ဤမျိုးစုံသင်ရပါတယ်လို့ဒီနေ့တစ်မျိုးသင်ပေးမယ်ယောဂီအနေနဲ့အစဉ်ပြေဆက်ရှုဖို့အစဉ်မပြေနောက်ထပ်အထပ်ပြီးဆွေးနွေးဘုန်းကြီးတို့အဲ့လိုသင်ပေးပါတယ်ဒါလေးမှတ်ထားပါနော်အဲ့လိုနဲ့ဆက်ရှုမှရတော့သင်္ခါရုပ္ပကညာအရင်ပိုင်းရောက်လာရင် သူကတော့ ယုံ nant တရားတွေကိုကပ်ပြီးမှတ်နိုင်လာတယ်ဘလောက်တိမ်မွေ့တိမ်မွေ့ဘလောက်နူးညံ့နူးညံ့တူอ่ะဂျာလီတိမ်မွေ့လေဂျာလီတိမ်မွေ့လေဂျာလီတိမ်မွေ့လေပဲဒီသင်္ခါရုပ္ပကညာဘလောက်တိမ်မွေ့မွေ့သူကရှုမှတ်နိုင်တယ်ရှုစရာအာယုံနဲ့သူကဂရုစိုက်စရာမလိုဘူးရှုသိစိတ်ကိုတော့ဂရုစိုက်စရာမလိုဘူးမရှုမှပဲထားလဲလိုလိုရှုမှပြီးသားပဲအဲ့လိုဖြစ်တာရှုသိစိတ်ကလည်းအလိုလိုရှုမှတ်ပြီးသားရှုမှတ်စရာအရာလည်းလိုလိုပေါ်လာပဲအလိုလိုပဲရှုမှတ်ရတာဖြစ်တယ် လောက်သိမ်မွေ့သွင်းပြီးကတ်နိုင်တယ်ဂျာကြီးမှတ်နိုင်တယ်အဲ့ဒီချိန်မှာတကတချို့ယောဂီတွေအာနယ်ချက်ကဟိုတဏှာကြီးတိုင်းတဏှာကြီးစိညာရှောင်းတဏှာကြီးတဲ့လွယ်နေတာကိုသူ့တက်ကဟာဒီလိုလေးပဲသွားနေသွားနေတော့မတိုးတက်ပြန်ဒါမျိုးဖြစ်တော့အာသင်္ကာရုပ္ပကနေညံနေရင့်တန်လာပြီဒီအာယုမှာကတ်သွားပြီမြဲသွားပြီဖြစ်ပျက်တွေအနေစာမြင်လိုက်အနေစာတလဲအဲ့မှာတော့ရှုခံရတာအနေစာတလဲအနတ္တတလဲဒီလိုရှုခံရတာပေါ့ဗျာ ရှုခိုင်းရှုခိုင်းနဲ့ဘုန်းကြီးတို့နောက်ဆုံးတော့ဘာဖြစ်လာမလဲဆိုတော့သင်္ကာရုပ္ပကညာရှင်းတံပြည့်စုံလာရင် မကဝီထီပေါ့ဒါတော့ဝီထီစိတ်စဉ်ဖြစ်စဉ်လေးနဲ့ပြောရတာဒါမှနားလဲသဘောပေါက်တယ်ဝီထီဖြစ်စဉ်ကတော့ဘုံကဆလနာဘုံကုပ္ပစီမနောရဝဇံပရိကံဝဇံတို့လိုကိုတဝူသောတာပတိမေသောတာပတိဖို့နှစ်ချိန်ဘဝင်ဒါမန္တပုဂ္ဂိုလ်ဒိဋ္ဌပုဂ္ဂိုလ်ကြတော့ပရိကံဝဇံတို့လိုကိုတဝူမတ်တစ်ချိန်ဖို့သုံးချိန် ဒါကတော့ဘုန်းကြီးတို့အဲ့လိုပဲဝီဒီဖြစ်စဉ်ရပြောမှနားလေတဲ့အတွက်ဒီလိုပဲပြောရပါတယ်အဲ့ဒီမှာရှုမှတ်တဲ့အာယုံလေးပေါ်မှာဘုန်းကြီးတို့ကတိမ်တိမ်မွတ်မအာယုံလေးကိုကပ်ပြီးရှုမှတ်နေတယ်စဉ္ညာနှလုံးသွင်းတဲ့အနေစာတက်တဲ့အနာတ္တတဲ့ဒုက္ခအနေစာတက်တဲ့ဒုက္ခတက်တဲ့အနာတ္တတက်တဲ့ဒုက္ခလည်းထင်ရှားတယ်ခါတလေဆင်းရဲဒုက္ခဝေဒနာပြင်းပြင်းထန်ထန်နဲ့တွေ့တတ်တယ်နော်ဓကံတံရှုမှတ်တဲ့ပုဂ္ဂိုလ်ဆိုဘိုးထင်ရှားတယ် ထင်ရှားမှုတွေကမခံနိုင်တာအောင်ဖြစ်တတ်တယ်အဲ့လိုနေရာမျိုးတွေအဲ့လိုရှုမှတ်ရှုမှတ်ရှုမှတ်တော့မလတော်ဥစ္စာပရိကဥစ္စာနုလုံအဲ့ဒီပရိကဥစ္စာနုလုံဆိုတဲ့ဒါဝိသီတွေနောက်တော့ဖြည်းဖြည်းသင်ကြတာပေါ့ဗျာအဲ့ဒါဥပ္ပစာရတမာရီဇောခေါ်တယ်အဲ့ဒီတိုင်အောင်အနုလောမညာလို့ခေါ်တယ်ပရိကဥပ္ပစာနုလုံအနုလုံပြီးတော့ဘာလာလဲကိုတရကူပေါ့ကိုတရကူကြတော့ဘာလဲ ခွဲထုတ်တာအဲဒီမှာကုတ္တဝုသတိတန်လေးဝိတ္တရီခုနှစ်ပါးမှာထဲမထားဘူးနော်ဉာဏ်စဉ်ထဲမှာတော့ပါတယ်ဒါမျိုးမှတ်ထားအဲ့လိုနဲ့ရှုမိုင်ရှုမိုင်နဲ့ဘုန်းကြီးတို့ကုတ္တဝုဉာဏ်ရောက်ကုတ္တဝုဉာဏ်နဲ့မဉာဏ်မဉာဏ်ဖုံဉာဏ်ဒီမကဝီဒီစိတ်ဆင်တန်းနဲ့ရောက်တော့နောက်ပြန်ဆုတ်တော့ဒိုင်းနိုင်းနဲ့ရှေ့တန်းဝင်သွားတယ် တန်းဝင်သွားတဲ့ကအိပ်ပျော်သလိုမဟုတ်ဘူးနော်ယုံနာနေခြုံငိမ့်တဲ့နေရာတွေကိုရောက်သွားတာအိပ်ပျော်တာမဟုတ်အိပ်ပျော်သွားရင်လည်းဒါဘုံဝင်စိတ်ပဲဒါအိပ်မပျော်ဘူးသိနေတယ်ခြုံငိမ့်တဲ့နေရာတွေရောက်သွားတာမဲ့ဖိုးဖိုးဖိုးနှစ်ကြိမ်သုံးကြိမ်ဒါမျိုးဖြစ်ပြီးတော့ဝီဒီတွေကြာနောက်တော့ပစ္စုကနာဝီဒီဖြစ်ပြန်ဆင်ခြင်အဲ့ဒါမျိုးပေါ့အဲ့ဒါမျိုးဆိုလိုတယ်အဲတော့တရားထုတ်ပြီးဆိုရင်ဝိပဿနာဉာဏ်ဖြစ်အောင်ထုတ်ပါမဖြစ်ရင် ဆွေးနွေးပါကမ္မထာဆရာနဲ့ဒီကမ္မထာဆရာနဲ့ဆင်ပြေတော့အထုတ်တဲ့ပုံကိုတွေ့မေးပေါ့ဗျဒါဆိုကိုယ့်အတွက်တိုးတိုးမှုရှိတော့မမေးဘဲနဲ့ကိုယ့်အကိုရမ်းလို့ရင်တော့မတိုးတက်ဘူးပေါ့ဒါလေးမှတ်ထားမယ်ဒါကဘုန်းကြီးပြောချင်တာဗာလဲဆိုခနာပုံနာဆိုတဲ့အမျိုးသမီးလေးဟာရှောက်ထားလိုက်တဲ့တွေ့ဖះကတရားအလေးကလူပြုတဲ့အတွက် သူ့เจ้าကိုပြန်ဝါဆိုတာဒါမှဒါဘုန်းကြီးတို့ကဘုရားတရားကိုကျင့်သုံးနေတဲ့ပုံကိုသင်ယုံနေမဟုတ်ဘူးနော်ကျင့်ဖို့လိုတယ်ဘုရားကပါလေတရားလေးကလူပြုတဲ့အတွက်ဘုန်းကြီးတို့တွေကသင်ယုံတက်တက်မဟုတ်ဘဲနဲ့ကျင့်ဖို့ရည်ရွယ်ချက်နဲ့ဟိုသင်စေခြင်းလို့ဘုန်းကြီးတိုက်တွန်းတာပါနော်နောက်တစ်ခုဘုန်းကြီးပြောပါမယ်ဘုရားကတရားလေးကလူနဲ့ပြုတယ်ပတ်သက်ပြီးဘုန်းကြီးခေါင်းစည်းတဲ့ရိုက်တာတော့နေရာခုမှတည်ထားမိတယ် ရှင်ဒါနမရှင်နန္ဒမထေလို့ပြောရနန္ဒကရှင်နန္ဒကမထေပေါ့ဗျာဘုရားလက်ထက်ကရှိတယ်ရှင်နန္ဒကဘုရားလက်ထက်ကအရှင်မြတ်တရားထူးဆန်းတယ်ဗျာတရားဟောရင်လည်းတညာလုံးဟောကြတယ်နားတဲ့ပုဂ္ဂိုလ်တွေကလည်းကြည့်ရတာတော့နားလဲကျင့်သုံးလိုက်နားလဲကျင့်သုံးလိုက်ဒီလိုလဲဖြစ်ကောင်းဖြစ်နိုင်မှာအဲ့ဒီမှာတော့ရှင်နန္ဒကကအဲ့ဒီမှာတရားဟောခမကြီးမှာတရားဟောနေဟောစာချိန်မှာပဲသူကတော့ကြည့်ရတာတကားစိတ်ထားဝင်ရအောင် တရားဟောတဲ့အချိန်ဘေးအတံမလန်တွေဝင်มาဆိုတယ်ဘုရားအဲ့တရားဟောစအချိန်တွေရောက်နေတယ်ပြင်မဲ့မှာကြီးကတော့အေးတဲ့ຢာတိတော့ဟုတ်ပုံမရပါဘူးကြံတဲ့အချိန်ဖြစ်ပါလိမ့်မယ်ဒါဘုန်းကြီးအင်္ဂုတ္တမှာပါတယ်ရှင်အင်္ဂုတ္တတတ္တရာဟု169မှာရှင်နန္ဒကတုတ်ဆိုပါတယ်အဲ့ဒီတော့မှတွေ့ရရှင်နန္ဒကကနေဒီတန်ဃာတွေရှင်မြတ်တွေတန်ဃာတွေရှင်မြတ်တွေကိုတရားဟောနေဟောစအချိန်လေးမှာမြတ်စွာဘုရားရောက်လာတယ်တကားဘဝ ရပ်ပြီးနားထောင်နားနေတယ်။ဒါဟောတာအကြာကြီးနော်တညာလုံးနီးပါးလောက်ဟောတာ။ဟောတော့မြတ်စွာဘုရားသာဓုခေါ်ဆံကြားမှာရှင်နန္ဒကသူတရားလဲဆိုဟိုကမြတ်စွာဘုရားပြင်မကသာဓုခေါ်တရားတန်ခါပြသာဓုခေါ်တယ်ပေါ့လေ။မြတ်စွာဘုရားသာဓုခေါ်ဆံကြားလို့ရှင်ရှင်နန္ဒကတခါလေတရားဟောရတယ်ထပြီးတော့တကားဘောဖွင့်မြတ်စွာဘုရားသွားလျှောက်တယ်။မြတ်စွာဘုရားဘယ်ချိန်ကကြွလာပါလဲဖေ။မြတ်စွာဘုရားသူဟောတဲ့တရားသာဓုခေါ်တာ အဲ့တော့မြတ်စွာဘုရားဗာမင်းလေจิตသားတဲ့ဒီတရားဟောကာစားပဲကြွာလာပြီအဲ့တော့အစိုးကြီးပဲလေတညာလုံးဟောနေတဲ့သဘောကြီးပဲပြောတာတညာလုံးဟောနေအောင်အဲ့တော့မတ္တရနာနေတယ်အဲ့ချိန်မှာတတ်တော်ကကြီးပြီမြတ်စွာဘုရားတတ်တော်ကြီးတဲ့အချိန်ဒါကြောင့်ရှင်နန္ဒကဆိုရင်မြတ်စွာဘုရားတဲ့မြတ်စွာဘုရားအသက်တော်ကြီးရင်တော်မူလို့ဒီလိုကြီးရင်တော်မူတဲ့အတွက်ခန္ဓာကတိမ်မွေ့ပါတယ်ဗျာတဲ့ခန္ဓာကတိမ်မွေ့ဒီလို ပြုနိုင်ခဲ့တဲ့အမှုကိုပြုအမှုကိုပြုတော်မူပါတယ်ဗျာဆိုသူကအဓိကတော့ဒီလိုမနာသိမှုလို့ပြောချင်တာပါပဲအသက်တော်ကြီးတဲ့အတွက်လူရပ်ပြီးတညာလုံးမနာသိပါဘူးဗျာလို့ရှောက်ထားတာဒါပေမဲ့လို့မြတ်စွာဘုရားတို့ဗာမိလေချစ်သားနန္ဒကာတဲ့ချစ်သားကတရားဟောတာအချိန်ပေါ့တကဘာလုံးကြောင်ဟောမယ်ဆိုရင်တဲ့ တရားဟောနိုင်စွမ်းရှိမယ်ဆိုရင်ငါတကပါပတ်လုံးပေါ့ရက်ပြီးတရားနိုင်ပါတယ်တရားနာနိုင်ပါတယ်ဒါဘာပြောရလဲဆိုတရားအလေးကရုပြုတဲ့သဘောမျိုးပြောတာနော်အဲ့ဒါမှတ်တာဒါလေးတော့ဘုန်းကြီးပြောချင်ပါတယ်ဘာလဲလဲဆိုတော့ဘုန်းကြီးတို့လူမျိုးတွေကသရာတရားပြောစရာမလိုပေါ့လူမှုတန်းမှုပေါ့ဒီနေ့ဘုန်းကြီးတို့ကြောင့်မလဲဆွန့်ကလာကြပါလာတဲ့အခါကျဒီတရားနာကိုတရားထုတ်ဖို့ကြအားနေတယ်အဲ့ဒီကိုကြော်မ သွားဘူးလူတာတဏ္ဍာလောက်ကြီးဂျေနတ်နေချတာများပါတယ်ဒါကိုလည်းဘုန်းကြီးတို့အလေးထားလေးဖြစ်အောင်တဏ္ဍာများကြောင်းလာတဲ့ပုဂ္ဂိုလ်ဟိုလွယ်လွယ်ကူကူဘုန်းကြီးလောက်ခိုင်းပါတယ်ခုံတော်လေးတွေပွားတာတို့မေတ္တာလေးတွေပွားတာရင်းအောင်လောက်ခိုင်းဒါလေးတွေလုပ်ပေးအဲ့လိုမျိုးလည်းလှုပ်စေခြင်းနဲ့နော်ကြောင်းကံပြားလာတဲ့ခါကျရင်ဂျင်းဒီမေးခြင်းမေးလှုပ်ခြင်းလှုပ်ဂျင်းဒီမေးရင်လည်းပိုကောင်းတာပေါ့နော်ကိုယ်ခက်ခဲလေးတွေလျှောက်ထားမေးများပြန်လှုပ်အဲ့လိုလှုပ်ရအဲ့ဒါမှတိုးတက်တယ် အဲ့ဒီအတုံးမှာပဲဘုရားကဒီထက္ကရာဖွင့်ပုံလေးတွေကောင်းပါတယ်။ဘာဖွင့်သွားလဲဆိုကျင့်တဲ့ပုံကို၄မျိုး ဆိုပြီးတော့မိန်သွား။မကျင့်တဲ့ပုံကိုလည်းပါပါတယ်။ဒါပေမဲ့ကျင့်တဲ့ပုံကိုအဓိကထားပြော။တချို့ကမိမိအတွက်ကျင့်ပြီးတော့သူဘာအတွက်သူများအကျိုးအတွက်မကျင့်ဘူး။ကိုယ်အကျိုးအတွက်ကိုပဲကျင့်သူများအတွက်မကျင့်တဲ့ပုံကတစ်မျိုး။တချို့ကြတော့သူများအကျိုးအတွက်ကျင့်တယ်။ကိုယ်အတွက်မကျင့်ဘူး။ အများကြီးကိုချိုးအတွက်မကျင်ဘူးဒါမျိုးလည်းရှိတယ်တချို့ကြတော့ကို့အတွက်လည်းမကျင်ဘူးသူများအတွက်လည်းမကျင်ဘူးဒီလိုပုံကိုယ်တွေလည်းရှိတယ်အဲ့လိုပုံကတစ်မျိုးတချို့ကြကို့အတွက်လည်းကျင်တယ်သူများအတွက်လည်းကျင်တယ်ဒီလိုပုံကိုယ်တွေလည်းရှိတယ်ဆိုဒါမျိုးလည်းတွေ့ရတယ်ပေါ့ဗျာအဲ့ဒီ၄မျိုးထဲမှာအထက်ကရှင်းလင်းချက်လေးတွေပေးထားပါရရင်လည်းရှင်ပါကုလရှင်ပါကုလတို့သူက တရားထုတ်တဲ့ခါကျရင်လေဘယ်တရားတွေပြည့်စုံအောင်လဲဆိုခွန်ကြီးတို့မေဂိယတုံတကတစ်ခါပြောခဲ့ပါတယ်တရားကျင့်လာရင်ဒီထဲမှာတော့သူကတော့ကထာဝုဒ္ဓ10ပါးပဲအဓိကပြောပါတယ်မေဂိယတုံမှာတော့ဘာတွေပြောသွားတာရှိလဲဆိုမေဂိယတုံလေးနည်းနည်းပြန်ပြောပြမယ်နော်ခွန်ကြီးတို့ဒါကစိတ်တန်ဥပဒနာတော့ခွန်ကြီးပြောခဲ့ဘူးပါတရားထုတ်ပြီဆိုလို့ရှိရင်နော်မိကောင်းဆွေကောင်းရမယ်ဆရာကောင်းသမားကောင်းရမယ်တရားရနိုင်တဲ့အကြောင်း၅မျိုးထဲမှာ နံပါတ်1မိတ်ဆွေကောင်းရရမယ်သို့မဟုတ်ရှားကောင်းတမကောင်းရရမယ်နံပါတ်2ရဟဆိုရဟန်တီလာပေါ့ဗျဘုန်းကြီးတို့လည်းဘုန်းကြီးတီလာပြီးဆိုတော့ဘုန်းကြီးတီလာမပြည့်စုံဗတ္တရားမှရဘူးလူကလူတီလာပြည့်စုံအောင်တော့ပေါ့နော်ကိုကြိုက်တဲ့၅ပါး၈ပါး၁၀ပါးကြိုက်လို့စောက်တည်ပေါ့ပြည့်စုံဖို့ရည်ကြီးတယ်မကြိုးမပေါက်ဖို့ရည်ကြီးတယ်နံပါတ်3ကိလေသာခေါင်းပါစေတတ်တဲ့စကား10မျိုးလွယ်ကူစွာရခြင်းဒီဒီခုနကပြောတဲ့ ဒီထေရရှင်းချက်ကအဲ့ဒီ10မျိုးပဲသူပြောသွားတယ်။ဒီဘက်ဒီ9ပါးရင်ပြောမယ်နော်။နံပါတ်4ကလုံလဝိရိယတမ္ပပဒံလုံလဝိရိယနဲ့ပြည့်စုံရတယ်တရားထုတ်တာတမ္ပပဒံလုံလဝိရိယမရှိမပြည့်တရားမရနိုင်ဘူး။ဒါလည်းရေးကြည့်တယ်။တမ္ပပဒံလုံလဝိရိယနဲ့ပတ်သက်ပြီးတော့အဲ့ဒီထေရဖွင့်ချက်လေးတော်တော်ကောင်းတယ်။အဲ့ဒါလေးပြန်ပြောမယ်နော်။တရားထုတ်ကုသိုလ် ဖြစ်ပွားဖို့တမ္ပပဒံလုံးလာဝိရိယရှိရမယ်ဆိုရင်နံပါတ်1ထာမဝါကိုစွမ်းအားစိတ်စွမ်းအားရှိရကိုကလည်းစွမ်းအားအပြည့်နဲ့အထောက်ရတယ်စိတ်ကလည်းစွမ်းအားအပြည့်နဲ့အထောက်ရတယ်စိတ်ကလည်းလိုလိုချင်ချင်နဲ့အတက်တရားရှိကိုကလည်းလိုလိုချင်ချင်အတက်နော်ကိုရောစိတ်ကောပေါ့လေအားအပြည့်ရှိရကိုစွမ်းစိတ်စွမ်းရှိရဒီတစ်ချက်နံပါတ်2ကျတော့ဗာလဲဆိုတော့ခွန်ကြီးတို့ ဒါလပရကမောဆွဆွမြဲမြဲကြိုးစားတော့ရတယ်ဆွဆွမြဲမြဲကြိုးစားမလို့မလုံလိုက်လုံလိုက်ဒီလိုလုံလို့မရဘူးတရားပဲလီလာလာတရားပဲအထုဟောကျင့်တဲ့ရကျင့်လာမကျင့်တဲ့မြတ်အမှအထုတာမျိုးမဟုတ်ရအောင်ဆွဆွမြဲမြဲလုပ်အောင်နော်ဆွဆွမြဲမြဲကြိုးစားအထုမှုရှိရနံပါတ်3အနိခိတာဒုရောကုသလေသူဓမေသူဒီကုသိုလ်တရားတွေ အပြစ်မရှိတဲ့လုပ်ကိုလုပ်ရင်တရားထုတ်တဲ့လုပ်ကိုလုပ်ရင်ကုသိုလ်လုပ်ကိုလုပ်ရင်ကိုလိုချင်တဲ့ပန်းနံမရောက်ခြင်းရပ်ထားရပ်မဖြစ်အောင်မရရအောင်လုပ်မယ်မညာဘွေရောင်လည်းမရရအောင်လုပ်မယ်အဲ့လိုမျိုးကိုလိုချင်တဲ့ပန်းနံမရောက်မခြင်းဒီလုံးလောက်ရှော့မချဘူးအမြဲတမ်းရှိနေရမယ်ဒါမျိုးပြောတာအဲ့ဒါကတော့သမ္မပဒံဒုံနာဝိရိယနဲ့ပြည်စုံတာ ဒီဟာဒါမျိုးနဲ့လည်းပြည့်စုံအောင်မယ်လို့ပြောတယ်နော်နောက်တစ်ခုကတော့ဗာလဲဆိုဥရဗျာညာနဲ့ပြည့်စုံအောင်မယ်ခုနပြောခဲ့ပြီအခုထကရာခုနကရှင်ဘာကုလဟာတဲ့ခုပြောခဲ့တဲ့ဒီကိလေသာခေါင်းပါစေတတ်တဲ့စကား10မျိုးပေါ့ဗျာအဲ့ဒီ10မျိုးတွေကိုသူကိုယ်တိုင်ရတယ်ဒါပေမဲ့လို့သူများကိုသူကမဆုံးမအောင်မပြောဟောဘူး အဲ့ဒီရာမျိုးကိုတဲ့မြတ်စွာဘုရားကသာသနာတော်ရဲ့ကြီးပွားခြင်းအရာမှာမတီလို့မြတ်စွာဘုရားသူနဲ့ပတ်သက်မမေးဘူးတဲ့မပြောဘူးတဲ့အဲ့ဒါလေးပြောချင်တယ်အဲကိလေသာကိုခေါင်းပါစေတတ်တဲ့စကားဆယ်မျိုးကထာဝတ္ထုဆယ်ပါးလို့ခေါ်ပါတယ်ပါဠိလိုပြောဒါလည်းမေဂိယတုံလုံးကပြောခဲ့ပြီးတဲ့အဲ့ဒီစကားလေးပဲပြန်ပြောမယ်နော်ကိလေသာခေါင်းပါစေတတ်တဲ့စကားဆယ်မျိုးဆိုတော့ဘာလဲဖျားဆိုရင်နံပါတ်1ကတော့ ပါဠိလိုအပိစ္စကထာသွန်သင်္ကန်းကြောင်းစီပေါ့ဗျာစာအုပ်နေရစားစရာဝတ်စရာနေစရာဆေးနဲ့ပတ်သက်ရင်ရလိုမှုအာကြည့်လိုချင်မှုအာကြည့်တဲ့စကားမျိုးတွေမပြောအောင်အလိုနည်းရပါပေါ့ဗျာရသမျှနဲ့ကြင်ကြံအထုတ်နေအောင်ကြိုးစားလို့အပိစ္စအလိုနည်းရတန်ဒုဋ္ဌိကထာဒီကိုယ်ရှိသမျှစားစရာဝတ်စရာနေစရာပေါ့ဈေးနဲ့ တင်းနေရောင်ရွဲတဲ့နေတဲ့စကားမျိုးပြောရမယ်စကားပြောဆိုတတ်ရမယ်ပေါ့ဗျာနံပါတ်3ကဝိေကကထာအာယုံ၅ပါးနဲ့ကင်းလို့ကင်းကွာတဲ့စကားမျိုးပေါ့အမြင်အာယုံအကြာအာယုံအနာအာယုံစားစရာအာယုံအသုံးဆောင်နေပဲတဏ္ဍာမြတ်ဒီအာယုံနဲ့၅ပါးနဲ့ကင်းကွာနေဒါကာယကကာယဝိေကခေါ်တယ်စိတ်တဝိေက စိတ်ထဲမှာဒီအာဟုသို့ဖြစ်မဲ့အရာတွေတဏှာများကင်းအောင်နေရတယ်။ဥပရိဘဝေကဣတိတာအဲ့ဒီလိုကင်းကွာနေမှာကိလေသာဝေးကွာတဲ့နိဗ္ဗာန်ဆိုတာရနိုင်တာအဲ့ဒီဝေးက၃မျိုးနဲ့ပြည့်စုံတဲ့စကားမျိုးဖြစ်ရမယ်လို့မိန့်ပါတယ်။နောက်တစ်ချက်ကတော့အတ္တန်တကကထာပေါ့။ယောနုံမှုနဲ့ကင်းလွတ်တဲ့စကားမျိုးဖြစ်ရမယ်နော်။တခါတလေ ုန်းကြီးတို့ပါဝင်ပေါ့နော်တယောက်နဲ့တယောက်တကယ်ချင်းချင်းချင်းမြင်ကြနေတဲ့သဘောကြတာဒါလည်းရောတော့တာပေါင်းသိနေတာတကူတယောက်မြင်နေတဲ့သဘောကြတယ်တကူတယောက်သဘောကြစကားပြောနေရင်အတန်ကြားနေသဘောကြတယ်စကားပြောနေရင်သဘောကြအမျိုးတွေအဲဒီကသူတို့နဲ့တွေ့ဆိုစကားပြောစားတောက်နေရစကားပြောစားတောက်စကားပြောစားတောက်နေရသဘောကြစားတောက်ကိုသဘောကြအောင်စားတောက်ဆိုင်နဲ့ချိန်တွေ့စကားပြော သူ့နေရာနဲ့သူပြောရတယ်နော်တရားထုတ်တဲ့ခိုင်အဲ့ဒါတွေသွားလို့တမားတွေပြန်တတ်တယ်ကျန်တဲ့အလုပ်ကိစ္စမျိုးချိန်တွေးပြောဒါပြဿနာရှိတရားစကံဝင်နေပါ යි ဆိုမှအဲ့ဒါတွေလိုက်ပြီးတော့လုံနေအဲရှိတာတွေပြုတ်ကြသွားတာဘုန်းကြီးတို့ဘုန်းကြီးတွေလည်းဖြစ်တတ်တယ်ဟောတရားတရားထုတ်နေပြီဆိုဟိုအပင်တရားပြန်အဲ့ဒါလိုက်ပြီးဆုံးစားလိုက်အဲရှိတာတွေတမားတွေလည်းပြုတ်ကြသွားတယ်ပြန်လို့ရပြန်ဒီလိုနဲ့လဲနေတတ်တယ်နောက်ဒုနဲ့တူကာယတန်တကဆိုတာကဒုနဲ့တူဟုတ်လား ခြေတို့လက်တို့ဒါတွေကိုပြောဆိုနေရင်တော့သဘောကျတော့အဲ့လိုတန်တက်က၅မျိုးနဲ့လွတ်တဲ့စကားမျိုးဖြစ်ရမယ်ခုနဝိရိယဓမ္မသမ္မပဒလုံးလာဝိရိယနဲ့လည်းပတ်သက်တဲ့စကားမျိုးဖြစ်ရမယ်တိလနဲ့ပတ်သက်တဲ့စကားမျိုးလွယ်လွယ်ကူကူရမယ်တမာရီစိတ်တည်ငြိမ်ကြောင်းစိတ်တည်ငြိမ်အောင်ကပ်အောင်အောင်နဲ့မစိတ်ကပ်အောင်ဘယ်လိုလုပ်ရမလဲဗျာဘယ်လိုကျင့်ရမလဲဗျာနော်ကိုယ်ပြောပေးမယ်ဆရာမျိုး မိတ်ဆွေကောင်းမျိုးရှိရမယ်အဲ့လိုမျိုးစကားမျိုးရရင်ကောင်းတယ်ညွန်ပေးမဲ့ပုဂ္ဂိုလ်ပေါ့နော်ပညာကထာနော်ဇန်တရားတွေကျင့်တဲ့ဇန်ပညာတွေဖြစ်အောင်ဖြစ်တဲ့စကားမျိုးဝိပဿနာတရားတွေဝိပဿနာဉာဏ်ပညာဖြစ်အောင်ဆုံးမတဲ့စကားမျိုးညွှန်ကြားတဲ့စကားမျိုးပြောတဲ့စကားမျိုးလွယ်လွယ်ကူရမယ်အဲ့လိုစကားမျိုးပြောမယ်ဝိမု ക്തി ကထာဝိမု ക്തി ၅မျိုးနဲ့ပတ်သက်တဲ့စကားမျိုးပြောမယ် ဝိမု ക്തി ကထာဆိုတာတရားပေါ့ဗျာတရေငါဝိမု ക്തി ဆိုတာဟိုမှတ်စိမ့်အောင်ကတ်သွားတရေငါလွတ်မြောက်ကိလေသာလွတ်မြောက်သွားတာမျိုးနော်ဇန်တရားတွေရသွားရင်ဇန်တရားရသလောက်ကိလေသာလွတ်မြောက်တာမျိုးနိဗ္ဗာန်လွတ်မြောက်တာမျိုးပေါ့ဟိုမဲ့ဖို့ရသွားရင်မဲ့ရသွားရင်ကိလေသာတွေသူအတိုင်းတာသူသောတော်ပန်သောတော်ပန်ရလွတ်မြောက်သွားတာမျိုးပရိပတ်တိဝိမု ക്തി ဆိုတခါကိလေသာပြန်ငြိမ့်ပြီးလွတ်မြောက်သွားတာမျိုးပေါ့ နိဗ္ဗာန်ကြတော့သင်္ကရာကိတ္တလွတ်မြောက်မှု၅မျိုးဒီ၅မျိုးနဲ့ပတ်သက်တဲ့တရားစကားတွေကိုလည်းကိုယ်ကလွယ်လွယ်ကူရမယ်ပြောရမယ်။နောက်ဝိမု ക്തി ညာနာတတ်တဲ့ပစ္စုကနာညာနဲ့ပတ်သက်တဲ့စကားမျိုးမဉ္ဇဏ်ဖုန်ညာရပြီပစ္စုကနာညာနဲ့ပတ်ပစ္စုကနာညာနဲ့ပတ်သက်တဲ့စကားမျိုးမဉ္ဇဏ်ဖုန်ညာရပစ္စုကနာညာရမှသိချတယ်ဒီမဉ္ဇဏ်ဖုန်ညာပစ္စုကနာညာမရသေးဒီမဉ္ဇဏ်ဖုန်ညာမမြင်မမြင်ကိုရတဲ့မဉ္ဇဏ်ဖုန်ညာမသိချဘူးပေါ့ဗျာ။အဲတော့ တချို့ပုံပုံများကဒီအခုပြောခဲ့တဲ့စကား10မျိုးလောလောကူရတယ်လောလောကူရတော့သူတော့ကျင့်တာပေါ့ဗျာသူတက်သူပဲကျင့်ဒါပေမဲ့လို့သူများကိုပြန်မဆုံးမနိုင်အဲ့လိုပုံပုံမျိုးကိုလည်းမြတ်စွာဘုရားမမေးဘူးလေမချီးမွမ်းဘူးလေဒါကိုပြောပါနောက်တစ်ခုကတော့ချို့ကြတော့သူများအကျိုးအတွက်သူများအတွက်ပဲကျင့်တယ်ကိုယ့်အတွက်မကျင့်တော့ဘူးသူများပဲပြောဟောနေတယ်သူများပဲဆုံးမနေတယ်သူကိုယ်လည်းမကျင့်ဘူး ဒီမှာတော့ထေကရာကတော့ဘုရားရှင်လက်ထက်ကဘုရားရှင်အမျိုးတွေရပါပဲတာဝကမင်းသားဖြစ်တဲ့ရှင်ဥပနန္ဒရှင်ဥပနန္ဒကြဒီတရားဆယ်မျိုးကထာဝတ္ထုဆယ်မျိုးပေါ့သူကလေးလာထားတယ်ဒါပေမဲ့သူကမကျင့်ဘူးဘာဖြစ်လို့ဒီຢာတွေပြောလဲသူကသွမ်းသင်္ကန်းကြောင်းစီပစ္စည်းလေးပါဒါတွေအတွက်လွယ်ကူအောင်လို့သူကဒါတွေရကျင်လို့ဟောပြောတာဘုန်းကြီးလည်းဒီလိုပဲပါဒီလိုကဒါရကျင်မှုနဲ့ဟောပြောနေနော်ဒါကတော့တိပြမရှိဘူးဗျာသူများအတွက် ပဲကျင့်တော့ကိုယ့်အတွက်မကျင့်တော့ဘူးဆိုတဲ့အဓိပ္ပာယ်မျိုးဖြစ်သွားဒါမျိုးမဖြစ်အောင်ဘုန်းကြီးတို့လုပ်ဖို့လိုတယ်အဲ့ဒီလိုပုံကုမျိုးဆိုရင်လည်းပဲသူများအတွက်ပဲဟောပြောနေကိုယ်တိုင်မကျင့်သုံးတဲ့ပုံကုမျိုးဆိုဘုရားမမေးဘူးမချီးမွမ်းဘူးနောက်တစ်ခုတချို့ကြကိုယ်အတွက်လည်းမကျင့်သုံးဘူးသူများအတွက်လည်းမကျင့်သုံးဒီလိုပုံကုတွေလည်းရှိတယ်အဲ့ဒါကကြတော့ဘုရားလက်ထက်ကဒါလူဒါကြီးဟန်မျိုးပေါ့သူကတော့ သူများအတွက်လည်းမကျင့်သုံးကိုယ်အတွက်လည်းမကျင့်သုံးတဲ့ကြောင့်ကိလေသာတွေကဆက်တိုက်ဖြစ်နေတော့ကိလေသာဖြစ်စရာအောင်လောဘဖြစ်စရာအောင်ဖြစ်လောဘဖြစ်ဒေါသဖြစ်စရာအောင်ဖြစ်ခါလဲကြီးကျယ်ဖြစ်အဲ့လိုမျိုးဖြစ်တော့အဖျားလည်းတကလာလူတာရရံမျိုးလို့ဆိုလိုပါတယ်နောက်ဆုံးတစ်ချက်ကတော့ကိုယ်အတွက်လည်းကျင့်တယ်သူများအတွက်လည်းကျင့်တယ်ဒီလိုပုံကိုမျိုးမှာဖရာကချီးမွမ်းတယ်မေးမြန်းတယ်အဲ့လိုပုံကိုတွေကဘယ်လိုပုံကိုလဲဆိုတော့ထေကရာဖွင့်ပြတာတော့ ရှင်သာရိပုတ္တရာတို့ရှင်မမောက္ကလတို့ရှင်မကသဗ္ဗစာရည်တဲ့ဒီမဟာတောကအဂတောကမဟာတောကမထေရီလိုဘေကုဏီမာရီလိုဒါနာကြီးပွားကြောင့်အဖို့မှာတည်တဲ့အတွက်ဖះမေးတယ်ချီးမွမ်းတယ်ဒါကြောင့်မတော်နေတော့ဘုန်းကြီးတို့တွေကတရားအလေးကလူပြုဖို့လိုတယ်တရားအလေးကလူပြုဆိုတာကျင့်ဖို့လိုတယ်ပေါ့နော်သင်ယုံနဲ့မပြီးဘူးဘုန်းကြီးက အခုလိုသိနေဘုန်းကြီးကိုယ်တော်မကျင့်သုံးရင်တရားအလေးကရုမပြုအောင်ရောက်တာပါပဲဒါမျိုးမှတ်ထားမယ်နော်ခုနကပုံနာဆိုတဲ့မျိုးသမီးလေးဟာသူများအိမ်ပေါ်မလုံနေပြီမလို့မြတ်စွာဘုရားသွားလျှောက်တယ်သူကတကယ်ပဲစိတ်စေနာမှန်နဲ့လျှောက်တာကိုသူများလိုမလူနိုင်မတန်းဒီရောကျင့်ဖို့တော့စွန့်နိုင်ပါလေဗျာသီလကျင့်စဉ်တွေတမာတိကျင့်တွေဒါလိုလဲလျှောက်ထားလိုက်တရားအလေးကလူပြုဘုရားလက်ခံ ဟောပုံနာနဲ့တကယ်ကျင့်တာပဲလေကျင့်တဲ့ခါကျဘာဖြစ်လဲတရားရတာတော့ဗျာရဟန္တာရလို့ဖြစ်သွားတာပုံနာထေရီမဆိုဒါနာလောကမှာထင်ရှားသွားဒါလေးမှတ်တာအဲ့တော့ခုနကဘုန်းကြီးတို့ပြောချင်တာကရှင်မအာနန္ဒာလောင်းသုဝနမင်းသားဟာဖះကိုသူ့မျိုးပြင့်တဲ့ခါမှာဖះလှုပ်ခြင်းနဲ့တရားအလေးကရုပြုတဲ့ပုံစံမျိုးဖြစ်အောင်ဘာလုပ်လဲဆိုတော့သူဝိဆုံအပေါ်တစုံပဲယူထားတယ် ပြီးတော့ဘုရားအကြောင်းတော်မှာနေပြီးဆေဝသီလစောင့်တည်တရားတွေကျင့်သုံးတယ်အဲ့ဒီမှာဘာဖြစ်လဲဆိုဘုရားနာမှာသူဆုတောင်းမဲ့ပုဂ္ဂိုလ်မျိုးပေါ့နော်ရှင်အနာနာလိုပုဂ္ဂိုလ်မျိုးဘုရားအဲ့ဒီတစ်ထက်တုန်းကအဲ့ဒီအလုတ်ကျွေးရဟန်းကလည်းသူမနာပဲမင်းသားလည်းသူမနာကျောင်းတော်မှာနေတယ်ဆေဘာသီလစောင့်တည်တယ်စောင့်တည်ပရိယာတွေကျင့်ကြအထောက်နေတယ်ကျင့်ကြအထောက်လို့သူကဘယ်သူနဲ့သွားနေလဲဆိုအဲ့ဒီ အလုတ်ကျွေးပြုစုယဟန်နဲ့အတူသွားနေတာရှင်သူမနာမထေအဲ့ဒီနိနာပါနေတယ်အဲ့ဒီအရှင်မြတ်ကဖះကိုဘယ်လိုပြုစုလုပ်ကျွေးလဲဖះကိုဘယ်လိုစောင့်ရှောက်နေလဲဒါကိုကြည့်တယ်ဗျမြဲတာလေးလာကြည်ညိုနေတယ်နော်အဲ့လိုလေးလာကြည်ညိုနေတဲ့တွေ့ဖះဘယ်လိုဖះပေါ်မှာဘယ်လိုပြုစုစောင့်ရှောက်မယ်သိတာပေါ့ဗျာနော်တခါတလေဘုန်းကြီးတို့အများကြီးတွေ့ကြတယ်နော်လူတွေတချို့ပုံကိုယ်တွေကအဲ့လိုလေးလာတတ်တယ် ချို့ဘုကမလေးလာတာမလေးလာတာတော့ဘာဖြစ်လာလဲဆိုတော့အာဒီမျိုးတို့ကဘုန်းကြီးနဲ့စကားမပြောတော့ဘူးဗျာ။ဟာဆုံးကပ်ဖို့ခက်တယ်ဗျာဘယ်လိုကမှမသိ။အဲ့ဒီအသက်မခက်ဘူးဗျာလေးလာလို့ရတယ်။လေးလာတတ်ဖို့လည်းလိုတာပေါ့နော်။ဘယ်ရမယ်ဆိုလေးလာမယ်။ကောင်းတဲ့အရာမှငါဘုန်းကြီးတို့လေးလာယူရမယ်။ဒီတိုင်းမရပါဘူး။အလကားနေနဲ့လိုလိုရောက်မလားလေးလာလို့ရ။ပြောတာဆိုတာလေးလာလို့ရတယ်။ဆုံးကပ်ပုံနေ။ လေ့လာလို့ရတယ်နော်စာဝန်တောက်ကုန်တွေလေ့လာလို့ရတယ်အများကြီးပေါ့နော်ဒါနဲ့ပတ်သက်ပြီးဒီတော့မှတော့ပါပါသေးတယ်ဘုန်းကြီးဘာပြီးသွားတဲ့ဒီကနေပြန်လာပြီးဒီကနေပြီးတော့ဘာပြီးပြန်တဲ့ချိန်မျိုးပေါ့ချိန်မျိုးနဲ့မိသားစုတစုဘုန်းကြီးတို့အိမ်ဆုံးပင်ဆုံးပင်ကပ်ပါတယ်ဘုန်းကြီးတို့ရေတာဘုန်းကြီးဆိုတော့ကကိုတက်နေမြတတိထားရတာပေါ့ဗျာစားတော့မှလည်းတတိထားတယ်နေထိုင်မှလည်းတတိထားတယ်ပြောဆိုမှလည်းတတိထားတယ် တိထားတယ်ဆိုတတိမလွတ်အောင်ပြောရတယ်လို့ဆိုလို့ရမှာဘုန်းကြီးကပြောတဲ့အခါမှာတခါတခါတတိလွတ်ပါတယ်ဒါမှန်တဲ့အတိုင်းပြောအများတော့မကပ်ပါဘူးဟိုလွတ်သွားတဲ့အခါပြန်ပြီးတတိထားတာပေါ့ဟာပြန်ကပ်လိုက်ပြန်နေပြောလိုက်ပြန်အဲ့လိုသွားတယ်အဲ့ဒီအချိန်မှာဘုန်းကြီးတို့ဘာပြေရောက်တယ်ရောက်တော့ဆုံးပင်ကပ်ပါသူတို့နောက်ပိုင်းဒီရောက်လာလို့ဒီမိုက်တယောက်ရှောက်လို့တတိတိလိုက်တာအဲ့ဘုန်းကြီးတို့ဒီစတ်တော့တဲ့နေရာမှာကမ္ဘာထမ်းဆရာဆိုတော့တတိထား ဥမာငပြောသည်ဖုံးပေးတယ်ဆိုပါတော့မတမန်ပုဂ္ဂိုလ်တွေလို့ပေါ့ဗျာတမန်ပုဂ္ဂိုလ်ကငပြောသည်ခွန်လာပြီးဒီတိုင်းကတ်စားလိုက်တာကတ်စားရင်ဘာဖြစ်လဲဆိုမတော်တဆငပြောသည်အကျိုးကျသွားရင်ကျဉ်ညိုဝဲရမဆောင်ဘူးအဲ့ဒါကိုပြောချင်တာအဲ့တော့ဘာလို့ရလဲဆိုငပြောသည်ကိုဟိုတဝက်လောက်အခွန်ခွာပကများလေးပေါ်မှာအခွန်လေးခွာပြီးဇွန်တစ်တစ်လေးနဲ့ကိုပါဇက်ပေါက်နဲ့တောင်းခတ်ခတ်ခတ်ပြီးတော့ဟိုဖုံးပေးတော့အဲ့ဒီခါကျတော့စထားတဲ့ ဒါလည်းကြီးစားဖုံးပေးတာလည်းကြီးညိုပွဲအောင်ဆောင်တော့ဒီကပြောစီရပြုတ်ပြက်ကျသွားတာမျိုးမဖြစ်ဘူးအဲ့ဒါဒီရောက်မှာဟိုဒီကမကြီးကရှောက်လို့ဘုန်းကြီးလည်းတတိထားမိလိုက်တော့အော်တော်သေးတယ်လို့ငါတတိထားစားလို့တတိထားမစားရင်တော့ပြောစရာဖြစ်ပြောင်းမှာဒါမျိုးသွားပြီးတော့ဆိုလိုတာကတော့ဘယ်ဟာမဆိုစားတာပဲတောက်တာပဲဖြစ်ဖြစ်အမှုမဲ့မမဲ့နဲ့မစားမတောက်ဖက်နဲ့တတိလေးနဲ့စားတောက်နေဒါအင်မနာကောင်းပါလေ နော်တတိလွတ်သွားရင်တော့အစာကျန်းတဲ့သဘောမျိုးဖြစ်တာပေါ့နော်ဒါလည်းမှတ်ထားဖို့နော်ဘုရားရှင်ကဒီစားတောက်တာနဲ့ပတ်သက်ရင်တော့ကြံကိုပါဆိုဘုန်းကြီးပြောခဲ့ဖို့ပါတယ်နော်အဲဒီတတိလွတ်စားရင်အစာကျန်းတဲ့သဘောမျိုးဖြစ်သွားတာပေါ့ဗျာဒါဒါပြောချင်တာပါလေဆိုစားတာပဲဖြစ်တောက်တာပဲဖြစ်ဖြစ်ငငယ်တုန်းကတော့ဘာဖြစ်ခဲ့ဘူးလဲဆိုဘုန်းကြီးတို့ပါဝင်ပေါ့နော်စားတောက်နေတဲ့ခါမှာငယ်တဲ့အရွယ်ကမ္ဘာဘုန်းကြီးလည်းမဟုတ်သေးဘူးဗျာစားတောက်နေဒီအယိုးကရတာကို တဘာဝကိုယ့်ကိုရတာရှိတယ်လို့ဘေးကကြည့်မကောင်းဘူးဖြတ်တကယ်တော့ကျတော့အယိုးကိုက်နေကြယိုးကိုက်နေဘာယိုးကိုက်နေမယ်နော်ဘေးကကြည့်ရတာကိုတစ်မျိုးကြီးပဲဒါပေမဲ့ဟိုငယ်တဲ့ဘယ်ဓာတ်ပုံတော့ရိုက်မခံဘူးအောင်တချို့ကော်လေးတွေဆိုဒါကိုတမင်တကဓာတ်ပုံရိုက်ခံတာရှိချီညိုပဲတော့မဆောင်ပါဘူးအဲ့ဒါဒုက္ခတဲ့အရာမဟုတ်ဘူးနော်အဲ့ဒါမျိုးကြတော့မလို့အောင်ခုနကရှင်အနန္ဒလောင်းကရှင် ရှင်သူမနပေါ့မထေကနေပြီးတော့ဒီမှာဘုရားဥစ္စာလုံးပုံကိုတေချာကြည့်နေတယ်ဗျာတေချာလေးလာနေတယ်အဲ့ဒါအကြောင်းကို तू ကဒီဘုန်းကြီးတို့ဗုဒ္ဓဂေါရမလက်ထက်ကျပါရမီဖြည့်တယ်ဆိုတာအဲ့ဒါကိုပြောချင်တာအဲ့ဒီတုန်းကတေချာလေးလာပြီးတော့လုပ်ခဲ့လေးလာခဲ့ဟိုကဘုရားကိုဘယ်လိုစိတ်ကတ်တယ်ဘယ်လိုပြောတယ်ဘယ်လိုဘယ်ချိန်မှာဘာလုပ်တယ်တေချာလေးလာထားတယ်နော်အဲ့ဒီမှာဝါရင်း၃လပတ်လုံးနော်တရက်တည်းမဟုတ်ဘူးလေးလာတာ ပါရမီဖြည့်တာဒါပထမဆုံးတွေ့ခဲ့တဲ့ချိန်တုန်းကအဲနောက်ဆုံးတော့လေ့လာပေါ့လေ့လာကြည်ညိုပြီးနောက်ပဲအာအဲ့ဒီမထင်မြတ်လို့ပဲအဲ့ဒီမထင်မြတ်ဖះနဲ့ရင်းနှီးနှီးရှိတယ်ပြောတယ်ဆိုတယ်ရှောက်ဆရာကြီးကရှောက်တယ်အဲ့ဒီမထင်မြတ်လို့ပဲဖြစ်ချင်တဲ့စိတ်တွေပေါက်လာတာလေ့လာရင်လေ့လာရင်နောက်ဆုံးတော့ဆူတောင်းလို့တဲ့စိတ်တွေပြင်းထန်တော့ပေါက်လာပေါက်လာတော့ဘာလို့ဝါရုပ်ခန္ဒီမှာအိမ်ပြန် အိမ်ပြန်ပြီးတော့ခုနှစ်ပတ်လုံးမလုပ်တယ်အလူကြီးပေးတာဝါကျွတ်တဲ့ချိန်လူကြီးပေးပြီးတော့ဖျားမွေးရတန်ခါတသိန်းကိုလှူဒန်းတယ်တီဆွေးတွေလှူဒန်းတယ်ဆုံးကတ်တယ်တီဆွေးတွေလှူဒန်းတယ်တပိတ်တင်ကံပေါ့ဗျာတီဆွေးကုံလှူဒန်းတယ်လှူဒန်းပြီးအလုတ်ကျွေးဖြစ်ခုလိုပဲပေါ့လေအခုရှင်အနန္ဒာခုနသုမနာယဟန်လိုပဲပေါ့ဖျားတဆူဆူလက်ထက်မှာဒီလိုအလုတ်ကျွေးရန်ဖြစ်ရပါလို့ အဲ့လိုဆူတောင်းတာအဲ့ဒီကနေပြီးတော့ကဘာတသိန်းကာလပတ်လုံးနော်ဒီဘုန်းကြီးတို့ဇတ်တော်တွေဖတ်ကြည့်လိုက် ရှင်အနန္ဒလောင်းနဲ့အတူတူပါရင်ဖြစ်ခဲ့တဲ့ဇတ်တော်တွေအများကြီးရှိတယ်ကဘာတသိန်းကာလပတ်လုံးပါရမီတွေဖြည့်ဆည်းခဲ့တယ်ပေါ့ဗျာဖြည့်ဆည်းခဲ့တဲ့တွဲဘုန်းကြီးတို့နောက်ဆုံးဒီရှင်အနန္ဒဘဝရောက်တော့ဒီပြိဿသမုပ္ပါဒ်ကသူများအတွက်ခက်တယ်သူ့အတွက်လွယ်ကူးနေတယ်ဒါဖြစ်သွားတော့ဒါက လွယ်လွယ်ကူမဖြစ်ဘူးနော်အဲဒါကြောင့်ဘုန်းကြီးပြောချင်တာတကယ်ကျင့်မှတကယ်ကိုပါရမီဖြည့်ခဲ့မှဒီဘက်ဘဝမှာလွယ်ပါရမီဖြည့်ခဲ့ရင်ဘယ်လွယ်လေးမှလဲဒီပရိစ္ဆသမုပ္ပါဒ်တရားဒါလေးမှတ်ထားနောက်တစ်ချက်ကတော့သူ့လွယ်ကူရရဲ့အကြောင်းကနံပါတ်1ချက်ကဘာလဲဆိုဆရာများထံမှာနိနာနေတရားခံယူခဲ့ဘူးတယ်ဆရာသမားတွေထံမှာယူယူတည်တည်သူကနိနာနေတရားဘယ်လိုခံလဲဆိုဘယ်ဆရာသမားသွားသွား ရိုးရိုးသေးသေးလေးလေးစားစားနဲ့လေ့လာတယ်သင်ယူတယ်ဆောင်းထားတယ်နော်ဘုန်းကြီးတို့ဘယ်လောကစာလောကီစာပဲဖြစ်လောကုတ္တရာဖြစ်တရားကျင့်တာပဲရိုးသေးလေးစားစွာသင်ယူမှတတ်မြောက်ပါတယ်နော်ဆရာသမားတွေကလန်ကဆန်လုပ်နေမယ်မယိုမသိမလေးမစားနဲ့သင်ယူမယ်အထောက်နေမယ်ဘလို့မှပညာမရဘူးတရားလည်းမရမရမဲနဲ့ပျက်စီးသွားတတ်တယ်နော်ရထားတရားတွေတော့မာနနဲ့သွားဆက်ဆံနေတယ်မာနနဲ့ပြောနေမယ်ဆိုရင်ဘလို့မှတရားမရနိုင်ဘူးအဲ့ဒါလေးလည်းမှတ်ထားဖို့နော် နောက်တစ်ခုကတော့ဗာလဲဆိုတော့သောတာပန်ဖြစ်တာလေရှင်အောင်နော်နော်ဘယ်လိုလဲဆိုဗုဒ္ဓဟိုဘုန်းကြီးတို့ဗုဒ္ဓကောလုံးမှသူခမည်းတော်မင်းကြီးကနေပင်လျောက်တဲ့အတွဲကပိလုနေပြီးတော့ပြန်ကြွတာပေါ့ကပိလုနေပြီးတော့ပြန်ကြွပြန်ကြွတဲ့အခါမှာဘုန်းကြီးတို့ပြန်ကြွပြီးတရားဟောပေါ့ ဘုရားဟောပြီးနောက်ပိုင်းဘုရားကခါရာဇီကျိုးပြန်ကြွားတယ်လန်ခုလအနုပိယတရတော်တရအဲ့ဒီဏီကုံးပေါ့တရဝေအဲ့ဒီမှာတရင်တော်အဲ့ဒီချိန်မှာမှာတာဝေမင်းသား6ယောက်ပေါ့ဗျာရှင်အနန္ဒာတို့ရှင်အနန္ဒာလောင်းတို့ဗတ္တိယတို့နုရုဒာတို့ကိမိလဘကုဒေဝဒပေါ့ဗျာဥပါတိပေါ့အဲ့ဒီမင်းသား6ယောက်နဲ့တူဥပါတိတို့ကရဟန်းပြူလာနေတယ် အဲ့ဒီယဟန်ပြုပြီးတဲ့နောက်ပိုင်းမှာမကြာမီဓမ္မဂရိကဣရတဲ့ရတဲ့ရှင်ပုံနာမထေရဓမ္မတရားနာပြီးသောတာပန်ဖြစ်တယ်အဲ့ဒီလိုသောတာပန်ဖြစ်တဲ့အတွက်ဒီပရိစ္ဆသမုပ္ပါတရားတွေကိုဆင်ញင်တဲ့အခါမှာလွယ်လွယ်ကူကူဘုန်းကြီးတို့နားလေတာသဘောပေါက်တာပဲเนาะသောတာပန်ဖြစ်တဲ့အကြောင်းလေးအရင်တော့ပြောပြီးသားပါဘုန်းကြီးထပ်တော့ပြောလို့ပြောပါဦးမယ်ဘာဖြစ်လို့လဲရှင်အာနန္ဒာသောတာပန်ဖြစ်အောင်ကျင့်တဲ့တရားပါ နော်အခု6နာရီထိုးပြီ6နာရီထိုးတော့မှ9မိနစ်လောက်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်လာကျင့်ကြအထုံနိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။ဘုရားဗေဒဆွေးနွေး